ဒုက္ခမြာပေါ်ဖို့ရွေးချယ်တဲ့ဒုက္ခတော့ခိလာနာဒုက္ခဒီလနာဒုက္ခလည်းပေါ့တိကနိပါဒသဘောဓာတ်နိကေလာတဲ့ဒုက္ခခိလာနာကနေမကောင်းတာအဲဆိုပြန်နေမကောင်းတာကြောင့်ပြီးတော့ဥပမာပေးတယ်ဘုံတုတ်ယောမေဘေကဝေခိလာနာတန်တော်တံဝိဒမာနာလောကသမေစိတ္တရေလောကယိမှာ သီလကသုံးမျိုးသာရှိတယ်တဲ့တရားပဒကိတရားသုံးမျိုးသာပါလေဣဒမိကိုဧကေသောကိလာနောလဘန္တောဝသဗ္ဗယံဒီဘောဓနာတိလဘန္တောဝသဗ္ဗယံဒီအလဘန္တောဝသဗ္ဗယံဒီဘောဓနာတိလဘန္တောဝသဗ္ဗယံဒီဘေဒိတာတိအလဘန္တောဝသဗ္ဗယံဒီဘေဒိတာတိလဘန္တောဝဣဒဝဝရကအလဘန္တောဝပိဒုကပရကဧဝဥဋ္ဌာတိတမအာဘာ

အဲ့ပုဂ္ဂိုလ်အနာမထားတော့မှမဟုတ်ဘူးတဲ့သိမှာပဲပေါ့ဆိုရင်တော့ပြည့်တဲ့နဲ့အစာတော့ရသည်ဖြစ်စေမရသည်ဖြစ်စေပြည့်တဲ့နဲ့ဆေဝါရသည်ဖြစ်စေမရသည်ဖြစ်စေပြည့်တဲ့နဲ့ဆရာဝန်ရသည်ဖြစ်စေမရသည်ဖြစ်စေပြည့်တဲ့နဲ့လုံကျွေးရသည်ဖြစ်စေမရသည်ဖြစ်စေအဲ့ဒီပုဂ္ဂိုလ်ကအနာမထားတော့မှမဟုတ်သိမှာပဲတဲ့ပုဂ္ဂိုလ်ကတစ်မျိုးလေခြေသားတို့ဒီလောကကြီးမှာတချို့သောပုဂ္ဂိုလ်အတင်းနဲ့ဘုရားဘွဲ့တဲ့ဘောတယ် ဒါရသည်ဖြစ်သည်မရသည်ဖြစ်သည်ကိလာနောလဘတော်သဗ္ဗယံဘောဓနာတိအလဘတော်သဗ္ဗယံဘောဓနာတိသင်္နေနဲ့ဘောဓနေရသည်ဖြစ်သည်မရသည်ဖြစ်သည်သင်္နေနဲ့သိရသည်ဖြစ်သည်မရသည်ဖြစ်သည်သင်္နေနဲ့ဆရာဝန်နဲ့ကိုယ်အသည်ဖြစ်သည်မကိုယ်အသည်ဖြစ်သည်နော်သူကတော့အဲ့ဒီအနာအနေပြီးတော့ထားမြောက်မှာပါပဲဒါတမျိုးနော် ဖြစ်သားတဲ့မောင်တမျိုးကတော့ဒီလောကကြီးမှာတချို့သောကိလေသာပြင်းနေတော့ဖြေးပြင်းနေတဲ့ဘောဇဉ်ကိုရမှာတဲ့ပြင်းနေတဲ့ထောက်တာဖြေးမှုသွားရမှာနော်အဲအဲ့လိုမရဘူးဆိုလို့ရှိရင်တော့ဟိုအဲ့လိုမရဘူးဆိုရင်အနာနဲ့ဆက်ပြမှာပုတ်ဘူးတဲ့ပြောတာနော်။ဒါမှမဟုတ်ဖြစ်သားလို့တဲ့အဲ့ဒီကိလေသာ၃မျိုးထဲမှာနော်။ဓမ္မတိကိလေသာမိမိပြင်းနေတဲ့ဖြေးဘောဇဉ်ထောက်တာရတဲ့ဖြစ်တဲ့မျက်စိဖြစ်တဲ့ သူကတော့အနာမထမ်းတော့နိုင်ဘူးတဲ့နော်အဲ့တော့ဒီတချို့သောပုဂ္ဂိုလ်ကတော့နော်ဒီတင်းနဲ့အစာအရာတွေတင်ရသည်တွေထမ်းတော့မှာပဲတဲ့နော်အဲဒီပုဂ္ဂိုလ်ကရကိုရမှာပဲအဲ့ဒီတင်မျိုးတွေမှာမြတ်စွာဘုရားကကိရဏအလုပ်ပြုငါပြပြပြတာကတော့တဲ့နော်ဘာကြောင့်လဲဆိုတော့အဲ့ဒီဒီတင်းနဲ့တော့ ဟေဝရမတယ်အသက်ရှင်နေတဲ့ပုဂ္ဂိုလ်အတွက်ကြောင်းပြီးတော့ငါဘုရားခွင့်ပြုတယ်သို့တော်လည်းပဲအခြားခေါနာဟေဝရတဲ့ဒီကျင်ရတဲ့ဒီမာရပြောင်းလာအားလုံးကကုလိုက်ပါဆောက်ရှောက်လိုက်ပါတဲ့ပြောတာဒါကိုပြန်ရှင်းအောင်ပြောမယ်ဆိုရင်တော့ကိလေသာ၃မျိုးပေါ့တစ်မျိုးကတော့ဘလို့ကုကုဘလို့ပဲကြွေးကြည့်သေးမှာပဲတစ်မျိုးကတော့ဘလို့ကုကုမကုကုအဲ့ဒါရှင်းမှာပဲတစ်မျိုးကတော့ကုကုကုမှာ လူကျိုးလူကျိုးမှရှင်ပါအဲ့တော့အဲ့လိုလူကျိုးလူကျိုးမှရှင်မဲ့ပုဂ္ဂိုလ်အကြောင်းပြုတော့ငါဘုရားကကိရဏကုလနာလူကျိုးကိုပြပြုတာအဲ့ဒါနဲ့တခါလဲအခြားသောကိရဏနှမျိုးကိုလည်းလူကျိုးလိုက်ပါတဲ့လူပြောတာဟုတ်နော်ဘာလို့လဲဆိုတော့အချို့ကယောဂပြင်းထန်တာဟုတ်ယောဂပြင်းထန်လိုက်တဲ့အတွက်ဘလောက်ပဲပိုက်ဆံတတ်နိုင်တတ်နိုင်ဘလောက်ပဲမမကြည့်တဲ့ဇာဝနဲ့ကုကူတဲ့ဆိုတော့သေမှာပဲ အဲသေမာလည်းမြတ်စွာဘုရားအဲ့ဒီကိရတာကိုပြုစုလိုက်ပါဘာကြောင့်လဲသေမာလည်းသိမလို့ပြစ်ထားတယ်သူကစိတ်မကောင်းဖြစ်မှာဘူးဩငါသောင်းကြောက်ရဘူးတဲ့ငါ့ကိုဘာမှမကူညီရဘူးလို့စိတ်မကောင်းဖြစ်ပြီးတော့တရားမကောင်းတော့မရတော့လည်းပဲတတ်နိုင်သမျှတော့တော့အဲ့ဒီပုဂ္ဂိုလ်ကိုကြည့်ရှုဆောင်ရွက်လိုက်ပါမရတော့တာလည်းသိတာပေါ့နော်မဟုတ်ဘူးကိုယ်တော့လောကကြီးမှာတချို့တရားမှလည်းသိတာပဲမလို့တရားမှသိတော့လည်းကိုယ့်ရဲ့မိဘမှုဒီကောင်မောင်နှမမှုတပည့်မှုဆရာသမားမှုတငယ်ချင်းမှု ဒီကိုမောင်မတွေတဲ့ဒီလိုမျိုးတွေကတရားမှာသိတော်လည်းပဲစိတ်ချမ်းသာအောင်ပေါ့ဆောင်ရှောက်တာပါပဲသူကြတဲ့ယောဂါကပေါ်ပေါ်လေးကိုသိမပြင်းထန်တော့ကုကုမကုကုပြောက်ပါပဲကုကုမကုကုပြောက်ပါသိတော်လည်းပဲဟောခုလိုက်တော့မြန်မြန်ပြောက်တာပေါ့တဲ့ဟောကုကလေးကတချို့ယောဂါကုကုမကုကုသက်သာပြောက်ပါပဲသို့တော်လည်းပဲကုလိုက်တော့မြန်မြန်ပြောက်တော့သူ့လည်းကုပေးရတာပေါ့တချို့ကကုကိုကုပါပြောက်ပါစေဝါဒတ်တာ ဒါကိုတဲ့ကိုတဲ့မှာနော်ဒီလိုတက်ကိုတက်နေတာပိုက်ဆံတွေဘလောက်ကောင်းအောင်ခွဲစိတ်ပေါ့နော်ဘယ်သွားကူရမှာလို့အဲ့လိုကူမှပြောင်းမှာမကွေ့မပြောင်းဘူးအဲအဲ့လိုကူရမှာကျတော့ခုကူကူရတာဟုတ်ဘာလို့ခုမှပြောင်းမှာမဟုတ်ဘူးမကွေ့မပြောင်းဘူးလေအဲ့ဒါလည်းမြတ်စွာဘုရားကတကယ်တော့တကယ်ပြုစုတင်တာတော့တဲ့ခုမှပြောင်းမဲ့ကိလေသာကိုခုပြုစုတင်တာတို့တော်လည်းပဲတရားကိလေသာလည်းပဲစိတ်ချမ်းသာသွားအောင်မြင်မြင်ပြောင်းအောင်ကိလေသာသုံးမျိုးလုံးက တေမဲ့လူနာလည်းပြစ်လိုက်ပါအခုလည်းကြောင်းမဲ့လူနာလည်းပြစ်လိုက်ပါအကယ်၍ကသူ့မှာကြောင်းမဲ့လူနာလည်းပြစ်လိုက်ပါအဲကြောင့်မပြလောကကြီးမှာလိလနာသုံးမျိုးရှိတယ်လို့ဟောတာတဲ့ဧဝမေယောကပိကဝေယောမိကိလကိလနုပါပါပုဂ္ဂလာတန်တော့တဝိသမာနာလောကသတိချက်သားတို့ဘုဒ္ဓဘာဝကိလနဲ့လာတူတဲ့ပုဂ္ဂိုလ်သုံးမျိုးသာရှိတယ်ကတမေတယောဘာတွေလဲဘယ်သုံးမျိုးလဲ ဣဒပိဝေကေသောပုဂ္ဂလောလဘနောဝတရကရဒသနာယအလဘနောဝတရကရဒသနာယလဘနောဝတရကရဝေလိတဝေလိဓမ္မဝိညာသဝနာယအလဘနောဝတရကရဝေလိဓမ္မဝိညာသဝနာယဧဝဩကပတိနိယာမံကုလေတုဓမ္မေတုတပတ္တံစေတသိက်လောကယမှာစေသောပုဂ္ဂိုလ်မြတ်စွာဘုရားခုတွေ့ရတယ်ဖြစ်တယ်မခုတွေ့ရတယ်ဖြစ်တယ်တဲ့မြတ်စွာဘုရားဟောတဲ့တရားကိုကြားနာရသည်ဖြစ်တယ်မကြားနာသည်ဖြစ်တယ်ဒီဘဝမှာ တရားမတွေ့နိုင်တဲ့ပုဂ္ဂိုလ်ပါရမီမရှိတဲ့ပုဂ္ဂိုလ်ကတမျိုးတဲ့နော်မြတ်စွာဘုရားရဲ့တရားမြတ်စွာဘုရားဘူးတွဲတယ်ဖြစ်စေမဘူးတွဲတယ်ဖြစ်စေမြတ်စွာဘုရားဟောတဲ့တရားတွေကြားနာစေတယ်မကြားနာစေဖြစ်စေတဲ့ပါရမီမရှိလို့ဒီဘဝမှာတရားမရတဲ့ပုဂ္ဂိုလ်ကတမျိုးတဲ့အဲ့တော့စိတ္တတို့ဒုတိယပုဂ္ဂိုလ်ကတော့ဒီလောကကြီးထဲမှာတဲ့အကျိုးပုဂ္ဂိုလ်မြတ်စွာဘုရားဘုမြတ်ဖြစ်စေ မြတ်စွာဘုရားတွေ့မြင်သည်ဖြစ်စေမတွေ့မြင်သည်ဖြစ်စေမြတ်စွာဘုရားဟောတဲ့တရားတော်တွေကိုကြားနာသည်ဖြစ်စေမကြားနာသည်ဖြစ်စေဆိုပါရမီပါတဲ့အတွက်ကြောင့်မလို့တဲ့ဒီဘဝမှာတရားရတဲ့ပုဂ္ဂိုလ်ကတစ်မျိုးတဲ့သူကနော်တရားမျက်မှန်နာသည်နာသည်ဖြစ်စေပါရမီပါလို့တရားရတဲ့ပုဂ္ဂိုလ်ကတစ်မျိုးတဲ့နော်ဒါလည်းတစ်မျိုးနော်အဲ့တော့ဒါကနောက်တစ်မျိုးကတော့တဲ့နော်ဒီ ဆိုသောပုဂ္ဂိုလ်မြတ်စွာဘုရားတရားမြတ်စွာဘုရားကိုကူးတွေ့ရမှာမြတ်စွာဘုရားမကူးတွေ့ရရင်တရားမရနိုင်ဘူးဒီလိုကတရားကိုနာရမှာတရားအထုတ်ရမှာတရားရမှာတဲ့တရားတော့မရနိုင်ဒီပုဂ္ဂိုလ်တစ်မျိုးတဲ့အဲပုဂ္ဂိုလ်တစ်မျိုးတဲ့နော်အဲ့တော့အဲ့ဒီပုဂ္ဂိုလ်၃မျိုးကိုအကြောင်းပြုပြီးတော့တဲ့နော်မြတ်စွာဘုရားကတခါလေဒီချက်သားကိုတဲ့အဲ့ဒီပုဂ္ဂိုလ်၃မျိုးအကြောင်းပြုပြီးတော့နော် တရားဟောပေးပါတဲ့နော်တရားဟောပေးရပါတဲ့နော်အဲ့ဒီပုဂ္ဂိုလ်သုံးမျိုးအကြောင်းပြုပြီးတော့ဟိုတရားတကယ်နော်တရားတကယ်သာတွေ့မဲ့ပုဂ္ဂိုလ်ပဲတကယ်တော့ဟောရမှာပေါ့သို့တော်လည်းပဲနော်ဘုရားကအဲ့ဒီတရားတွေ့မဲ့ပုဂ္ဂိုလ်အကြောင်းပြုဟောရတာအကြောင်းပြုတယ်ကျန်တဲ့ပုဂ္ဂိုလ်လည်းဟောပေးလိုက်တာနော်သူကတရားပါရမီမပါလို့တရားမရနိုင်တယ်လို့ဘာဖြစ်ဖြစ်ဘုရားကပါရမီလေးတော့ ကုသိုလ်ကောင်းမှုတွေတော့စိတ်ကလေးကဖြစ်သွားတာပေါ့နော်အဲ့တော့ပါရမီမပါတဲ့ဘက်ဒီဘွားတော့တရားတော့မရနိုင်ဘူးတို့တော်လည်းပဲအတိလေးတော့ဖြစ်သွားတာအဲဒီပုဂ္ဂိုလ်ကြောင့်ပြီးပြီတော့နော်အဲဒါကြောင့်မလို့ဆိုလိုတာကတော့လေအကုန်လုံးသာဟောပြလိုက်ပါပေါ့ဟောပြလိုက်တော့တချို့ကတော့တရားအတော်မှတရားကိုနာရမှာပဲတရားရမယ့်ပုဂ္ဂိုလ်တွေကျတော့ဒါကတော့ဟောပြီးတရားတော်လည်းပဲကျတော့ရတာတော့တချို့ပုဂ္ဂိုလ်ကတော့ဟောပြီးပြီး ။မြတ်စွာဘုရားသာသနာနဲ့တွေ့တွေ့တရားကိုမရနိုင်ဘူး။မရတယ်ကဟောဘူးလေပေါ့။ကျော်ဘုရားဘုရားဘုရားဘူးရတယ်။အဲ့တော့ပါဠိလေးမှာဖြစ်ဖြစ်ပေါ့။တချို့ကတော့ဟောဟောမဟုတ်ဘူးရဘူးရမှာပဲတဲ့ပါရမီကောင်းလို့ဘူးနော်။ပါရမီကောင်းတော့ရဘူးရမှာတဲ့။အဲ့လိုပုဂ္ဂိုလ်ကြောင့်လည်းပဲအဘုံကဟောပြလိုက်တာပဲလေနော်။ဟောပြလိုက်ရတာတဲ့နော်။ဒါကျုပ်ပုဂ္ဂိုလ်ကြောင့်ဉာဏ်နာဉာဏ်နာမဉာဏ်နာမဉာဏ်နာရပါရမီပါရတဲ့ရဘူးရမှာတဲ့ နော်ဒါလည်းဘုန်းကြီးပြောမယ်ဆိုတော့ပါရမီတွေနားလည်မှလည်းဒီတရားကနားလည်မှအောင်ပါရမီဆိုတာလောကဒဏ်ထူးခြားပါလေနော်ပါရမီဆိုတာကျွန်တော်ထူးခြားတော့ဟုတ်ပြီဒီတရားဟောပါပြပြောတာလေခြေလက်တာပြောပြီးတော့ပုံမှာပေးဒီကျုပ်ပုဂ္ဂိုလ်ကမြတ်စွာဘုရားပြည့်စုံပြည့်စုံမတွေ့သေးပြည့်စုံတရားနာသည်ပြည့်စုံမနာသည်ပြည့်စုံတရားကိုမရနိုင်ဘူးနော်ကျုပ်ပုဂ္ဂိုလ်ကတွေ့သေးပြည့်စုံမတွေ့သေးပြည့်စုံတရားကျမ်းနာသည်ပြည့်စုံတဲ့တရားကိုရမှာ ရလို့ရမှာဒီပုဂ္ဂိုလ်ကနော်တမျိုးတချို့ကဟောကိုဟောမှာပြကိုပြပေးမှာတဲ့နော်ဟောကိုဟောမှာပြကိုပြပေးမှာတရားရမှာတဲ့နော်အဲ့ဒီပုဂ္ဂိုလ်ကပုဂ္ဂိုလ်ကတမျိုးတဲ့နော်ပါရမီဘောဒါတော့ပါရမီပါရမီကြောင့်နားတယ်ပါပါရမီကြောင့်နားတယ်မဒါတော့လည်းသိချင်တာပေါ့လေဘုန်းတော်ကသာသနာတော်ကြီးပေါ့နော်ဒီတော့တော့တော့ငါရပြောလာပြီနော်သဘုန်းတော်သာသနာနောက်ငါရပြောလာတယ်တော့ သောတော်တော်ကတော့ဘုလိုခေကြီးအနေနဲ့ပြောမယ်ဆိုရင်တော့ဘုရားသာသနာထွန်းကားတဲ့နိုင်ငံမှာပဲဘုရားတရားတော်ဆိုတာဒီလိုပဲပေါ့နော်ခေစံထွန်းကားတဲ့နိုင်ငံမှာခေစံဟိန္ဒူထွန်းကားတဲ့နိုင်ငံမှာဆိုဟိန္ဒူပေါ့မွတ်စလင်ဆိုမွတ်စလင်ပဲနော်သို့တော်လည်းပဲအင်တာနက်တွေလို့ခုလို communication ခေကြီးကကောင်းသွားတော့တရားဘာဝနာကြီးကြားနာဖို့ဆိုတာအင်တာနက်ထဲမှာလည်းပုံမှုကြားနာလို့ရတာဟုတ်နော်ကြားနာလို့ရခုမြန်မာလိုလည်းရအင်္ဂလိပ်လိုလည်းရတော့ဘုရားသာသနာသက်ဝင် ယုံကြည်တဲ့ပုဂ္ဂိုလ်များကအခုတော့ဗမာတွေမကတော့ဘူးအမေရိကန်တွေလည်းပါတယ်အင်္ဂလိပ်တွေလည်းပါတယ်ဂျာမနီတွေလည်းပါတယ်အီတလီတွေလည်းပါတယ်ပုံပွင့်ပြီးတော့အော်စတြေးလျလည်းပါတယ်ဘာသူတို့ကတရားတွေဟောတော့ဒီတရားတွေကြံကြားနာပြီးတော့သူစိတ်ဝင်စားပြီးတော့တရားတော်ကြရန်တွေကိုကြတော့အဲသူတို့တွေခရစ်ယာန်နိုင်ငံမှာမွေးရတော်လည်းပဲမွတ်စလင်နိုင်ငံမှာမွေးရတော်လည်းပဲဟောပါရမီပါတဲ့ပုဂ္ဂိုလ်တွေဆိုတော့တရားတွေနဲ့တွေ့ရတာပါရမီပါတဲ့ပုဂ္ဂိုလ်ကျတဲ့အခါကျတော့ဒီတရားတွေနဲ့ဆိုတွေ့ဖို့အတွက် ပြောရတာတဲ့နော်တရားတွေအားထုတ်ခွင့်ငါရှာရတာမပါရမီကိုနော်နောက်လည်းမြန်မာနိုင်ငံမိုးတဲ့ပုံကိုပဲကြည့်ကြည့်ပေါ့လေဒါဘုရားအကြီးစားဆုံးပေါ့နော်တချို့ဗုဒ္ဓဘာသာနိုင်ငံထဲမှာမွေးပြီးတော့ဗုဒ္ဓတရားတော်ကိုသိမှလာတဲ့ပုံကိုလည်းသဘောကြီးပဲမေယောမလာပဲလေဘာမှပြောလို့မရဘူးသူကသူတစ်နေ့လောက်တစ်နေ့သားမယ်ဒုဝါလေးတွေဒုဝါဆိုပြစ်လို့နေမယ်နော်အဲ့တော့တစ်နေ့လောက်တစ်နေ့သားပြီးတော့ဒါမှန်တော့ပဲဒီလိုပဲ နေဟုတ်မလားဒီတိုင်းပဲပုံကိုယ်လည်းရှိတာအင်းနဲ့လည်းမရှိဘူးနော်ဒီလောက်ပဲပြောရဆိုနော်ဒီတိဝါလေးရှားပြီးလူပါလေးရက်ဒီလိုလည်းရှိတာဒီလိုလည်းအလုံးပါရမီဆိုတဲ့ပုံကိုယ်လည်းဘုရားဘာသာမိသားစုမှာဖြစ်ပြီးတော့ဘုဇလင်နဲ့ဖြစ်ဘုဇလင်ဘုဇလင်နဲ့ညားပြီးတော့ဘုဇလင်ဖြစ်သွားတယ်လည်းရှိတာပဲသေတံနဲ့ညားပြီးတော့သေတံနဲ့ဖြစ်သွားတယ်လည်းရှိတာပဲနော်ဒါကဘုဇလင်ဘာသာဝင်နဲ့မှာလူဖြစ်ပြီးတော့ ဒါဗုဒ္ဓဘာသာသိဝင်တာလေဘုံပြင်းပြတဲ့လူတွေရှိတာပဲနော်။ဟိုဘဝရဲ့ပါရမီသိတာတွေကဘုံကအလမနာတိရကအမြန်ချက်တာဒါဘုဒ္ဓနဲ့ဘုဒ္ဓနဲ့မှဝေးပြီးတော့ဒါကဗုဒ္ဓတရားတော်သိဝင်တာလေရံပြူတယ်ကြားလို့ပုဂ္ဂိုလ်ရှိတယ်ရံပြူတဲ့ပုဂ္ဂိုလ်လည်းရှိတယ်။ဗုဒ္ဓဘာသာသိဝင်တာလေသစ္စာနဲ့မှဝေးပြီးတော့ကဗုဒ္ဓတရားတွေတွေ့ပြီးတော့သဘောကျလို့တရားထုတ်တာတွေရှိတယ်၊ရောင်းတဲ့လူတွေရှိတယ်နော်။အဲ့တော့ ကိုလည်းဘုန်းတော်သေချာနေနေမှာဘုရားဘုရားကြားတော်တွေသိဝင်သားလို့လာပြီးတော့အားလုံးကြတဲ့ပုဂ္ဂိုလ်တွေနော်ရံပြာပုဂ္ဂိုလ်တွေရှိတာပဲနော်အများကြီးလာပြီနော်ဘုရားနိုင်ငံမှာဝေးပြီးတော့လည်းပဲနော်ဘုရားနိုင်ငံမှာလည်းပဲဒီလိုတကယ်ဘုရားသိဝင်သားလို့ဒီလိုလေးရှိတော့ဒါလည်းပါရမီပေါ့နော်ဘုရားအင်ဒိုနီးရှားရောက်တော့အဲ့မှာအင်ဒိုနီးရှားမှာဥတော်တဲ့ဆရာလေးနဲ့စကားပြောပြတာပေါ့ဒီပြောပြတော့ ရှင်ပြဒီနိုင်ငံမှာလည်းတော့အင်ဒိုနီးရှားတန်ခါတန်ခါဆိုအမှန်တော့ဘုဒ္ဓလေးတွေကညာတာပဲအင်ဒိုနီးရှားတန်ခါကျိုးရတန်ခါဆိုဒီလိုနိုင်ငံမှာဘုန်းကြီးပြည့်တဲ့ဘုန်းကြီးတွေဘုဒ္ဓလေးဘာသာဝင်တွေကညာတာတဲ့ဘုဒ္ဓလေးဘာသာဝင်တွေမှာဆိုတာကိုစိတ်ဝင်စားပြီးတော့ရဟန်းပြုပြီးတော့မှအင်ဒိုနီးရှားမှာတန်ခါပြတယ်တကယ်တော့ဒီလိုအင်ဒိုနီးရှားတန်ခါဆိုတာမူစလင်ဘာသာဝင်တွေလာတာများတာမူစလင်ဘာသာဝင်တွေပြီးတော့နော်သူဘောလေးတွေထုတ်ပြပြောသေးတယ်ဘုန်းကြီးတွေဘွဲ့တွေရောဒါတော့တော်တော်သင်ချာနာမည်ကြီးတဲ့ဘုန်းကြီးတွေဆိုထုတ်ပြတာ သင်္ကြန်တော်ကြီးတဲ့ဘုန်းကြီးတို့ဆိုလည်းဒါမွတ်စလင်ဘာသာဝင်တွေလာတာဗျာတဲ့ဆိုတော့သူတို့ကတရားတွေအဲဒီသူတို့ကတရားတွေပြနေတာနော်ဟောမြန်မာနိုင်ငံမှာလည်းပဲနော်အစ္စလမ်ဘာသာဝင်တွေပြီးတော့ဗုဒ္ဓဘာသာရဟန်းပြုနော်တကယ်ကိုရိုးသားတဲ့အားထုတ်တဲ့ပုဂ္ဂိုလ်တွေရှိတာပဲအဲ့တော့ဆိုတာပါရမီမထူးတာလေငယ်တော့ကတို့မွတ်စလင်မိသားစုမှာမွေးပြီးတော့မွတ်စလင်ဘေဘီရဲ့နေတင်တာပဲကြီးလိုက်တယ်မလေးဘူးဒါအော်ဗျာ ကြီးလာကြတော့သူတို့မိသားစုကပြောတာအဖေမေပြောတာအဖေမေဆိုတာဘုန်းတို့ဒါအလုံးမတန်းလေးလားလေအဖေမေဆိုတာဘုန်းတော်ဒါမိမိရဲ့အိမ်ကြီးဆရာတွေပဲနော်အိမ်ကြီးဆရာတွေတော့လည်းပဲကြီးလာတဲ့ကတည်းကဘာသာတဲ့နဲ့ပတ်သက်လို့ဒီုံဘူးအမေမေမေမေယုံကြီးရဲ့ဘာသာကိုမလိုက်ဘူးသူကသူသီလပြတ်ထွက်ပြီးတော့ရောက်လေးလာပြီးတော့တရားရည်အားထုတ်တဲ့ရန်ကြီးပြုတယ်ဒါကြီးရှိတော့ပါရမီဘောတဲ့ ခုဘုရားသာသနာလူတွေလည်းပဲပါရမီမရှိတဲ့ပုဂ္ဂိုလ်ကဘာမှဟောမရနော်ဒီပါရမီကိုမရှိလို့ကနော်ဒီနိဗ္ဗာန်ကအလွန်ကားကြီးတဲ့ပါရမီနဲ့မရှိတဲ့ပုဂ္ဂိုလ်များနိဗ္ဗာန်တော့အလွန်ကားတာဒီလိုတော့ပြောလို့ရှိရင်အဲ့ဒါဘာလဲဆိုတော့သူပါရမီမရှိတဲ့အခါကျဘုရားသာသနာတွေနဲ့တွေ့ရတော့လည်းပဲစိတ်လည်းမနာဘူးတရားလည်းစိတ်မနာဘူးသူကလည်းပဲတော့အဲ့ဒီပုဂ္ဂိုလ်ကတော့ဟောနေတဲ့ဘုန်းကြီးလည်းဘင်းဘူးရောပဲ ဒါပေမဲ့ပါရမီရအောင်တော့ဟောရတာပေါ့လေနော်ဟောတယ်သင်ပူတာပဲရောက်လို့ရှင်များတို့ကြည့်ရတာပေါ့နော်ရှင်များတို့ကြည့်ရတာလူတွေမှာတကယ်ပါရမီပါတာပါရမီပါမှပဲကိုယ်သိကြကြဟောရတာကိုနော်အဲ့ဒါကြောင့်တော့မြတ်စွာဘုရားကလည်းဒီလိုပဲဟောတာလေမြတ်စွာဘုရားလည်းသူဟောတယ်လို့ဘယ်လိုလဲပဲသူလည်းလူကြည့်ပြီးဟောတာနော်အဲ့တော့မြတ်စွာဘုရားကိုဒီလိုတော့ပြပတ်ပြန်ပြီးတော့ဆင်ရတဲ့အရှင်ဘုရားမေတ္တာကရုဏာကြီးမားတယ်လို့ပြောပါတယ် ဒီမှလည်းပြောတော့အရှင်ဘုရားလည်းတော့အရှင်ဘုရားမှာရံပြိတတ်ဒီခုနေပြိတတ်တယ်တရားဟောတဲ့ကကျတော့ပုံမဟုတ်လားငါဘုရားကိုဟောပါတယ်ငါဘုရားရဲ့ငါဘုရားမှာရောက်လာတဲ့ရံပြိတတ်လူပြိတတ်တယ်နော်ဒီဘေကုဘေကုနေရငါဘုရားကိုဟောတယ်နော်တရားပြည့်စုံတော့ဟောတယ်နောက်တော့လူတရားတော့သက်သွားပြန်ဥပဒေကဥပဒေကအမျိုးသားမျိုးသမီးတွေငါဘုရားဒုတိယအနေနဲ့တရားပြည့်စုံတော့ဟောတယ်တခြားဘာသာဝင်တွေ ။ဒါပုဂ္ဂိုလ်တွေကတော့သတ္တဝါပြဒီလိုပဲပေါ့နော်။သင်္နေလေးပါတော့ဟောတယ်။အဲ့ဒါဒီကူကလည်းသောရကတဲ့ကောင်လေးရှင်ပြ။မာကုဏပိုင်ရင်ဖြစ်လို့ရှင်ဘာကြောင့်ဒီလိုခေါ်ကြခေါ်ကြလုံးတာလဲဗျာတဲ့ရှင်ပြဘေကုဘေကုတွေကြပြည့်စုံဟောတယ်။ဥပဒေကဥပဒေကလည်းကျတော့ရှင်ပြတယ်ကနော်။ဒါလည်းချော့ပြောတော့ဘုရားပြည့်စုံဟောတယ်ဇာပုဂ္ဂိုလ်တွေကြတော့တာမန်တော့ပဲတမန်ကရှာတာဟောတယ်တဲ့ရှင်ပြ မာကရုဏာပိုင်ရှင်ကြီးဖြစ်နေပြီးဒီလိုမလုပ်သင့်ပါဘူးမြတ်စွာဘုရားရဲ့မှာလျှောက်တယ်မြတ်စွာဘုရားဘာပြောလဲအဲ့ဒါဆိုရင်တဲ့သင်တို့လယ်လို့တဲ့ပုဂ္ဂိုလ်များလယ်ဥပမာပေးတာလယ်ဆိုတာမရှိဘူးလားတဲ့လယ်ကြီးပုဂ္ဂိုလ်လယ်ဆိုတာရှိပါတယ်အဲ့လယ်ရှိတော့လယ်သားတဲ့ပုဂ္ဂိုလ်ကလယ်နေရာအောင်ကိုဆိုက်ရတာတဲ့ဘုပ္ပါဘူးဗျာအကောင်းဆုံးလယ်ပေါ့လေအကောင်းဆုံးလယ်ကိုဆိုက်ရတာတဲ့အကောင်းဆုံးလယ်ဟုတ်ပြီဘာအကောင်းဆုံးလယ်ဆိုက်ကရမှာကိုတဲ့ အဲ့ဒါကောင်းဆုံးတဲ့ဇာတ်တွေကအဲ့လိုဇာတ်တွေကဒုတိယနဲ့ရောဒုတိယတန်းကလည်းတိုက်ရတာပေါ့ဗျာဒုတိယတန်းကဟောဆိုဒုတိယတန်းကလည်းလည်းအဲ့လိုအကျိုးတွေလုပ်တာကိုနောက်ဆုံးကျတော့ဟောနောက်ဆုံးကျတော့တက်တီးကုန်ဟောမကောင်းတဲ့ဒီကျတော့ပြောတော့ကောင်းမတိုက်တော့ဘူးလေဘာသာလေးမာယာရကြောင်းလေးကျန်နေလေးကျဲပေါ့လေသဘာလေးကျဲဘာသာလေးမာယာရစိတ်ကတိုက်ရတာဒီလိုပါပဲငါပြားလေးပဲနော်အဲ့တော့တကယ်ကျိုးပြေတော့ ဘေကုဘေကုနေပြည့်တတ်တာပြည့်စုံမဟောတာဒုတိယနေတဲ့ဥပဒေကဥပဒေကတတိယကတော့နော်ဘာသာရေးမှာရရနည်းနည်းလေးမှာပါရမီကရှိရှိတဲ့ဒီပါရမီလေးမှာဖြစ်ဖြစ်ဆိုလို့ဒီလိုပဲဟောရတာတဲ့ဒီလိုနော်ပါရမီလေးဒီလိုပါသေးတယ်အဲ့တော့ဘုန်းတော်တရားလေးကျတော့ပါရမီဆိုတာအလုံးပွားတာဆိုတော့ဘုန်းကြီးတွေကပဲမြန်မာနိုင်ငံမှာလေဘုန်းကြီးတွေဆိုတာဘုန်းတော်မြန်မာနိုင်ငံမှာ၅သိန်းလောက်ရှိတာလေဟောတကယ်ပြောရဆိုတော့လူတွေနဲ့တိုင်တော့ အချိန်ရင်ပိုရတာပေါ့ဘာသားလည်းမရှိသမီးလည်းမရှိဒါလည်းမရှိသမီးလည်းမရှိပြီးွားလည်းမရှိဘူးတဲ့အိမ်မှာရောက်ကြောင်းလည်းအားထုတ်အားထုတ်လို့ရတယ်တို့တော်လည်းဘုန်းကြီးလည်းအားထုတ်တယ်ဘုန်းကြီးအများကြီးရှိတယ်နော်အားမထုတ်နိုင်ဘူးတဲ့ဒီသာနာကြီးနဲ့တွေ့ရတော်လည်းပဲဒီကြားနဲ့တွေ့ရတော်လည်းပဲကိုကတော့ဟောနေကိုတော့မကြောက်သူများကိုသိနေပြီးတော့ကိုကတော့မသိဘူးတဲ့ဒီလိုလို့ရှိတာပဲ ကိုကတော့ဟောနေပြီးတော့ကိုဟောတဲ့တရားသူများသာကြားနေတယ်ကိုယ်ကလည်းမကြားတဲ့ပုံစံသဘောကြီးကိုကလည်းသူများကိုဓမ္မတွေတရားတွေသိနေပြီးကိုယ်ကလည်းမသိတဲ့ပုံစံနဲ့သဘောကြီးတဲ့နော်ဒါပါရမီမပါတော့ဒီတရားတွေပဲနော်တမ္ပဒနိယမတာကနော်တမ္ပဒနိယမသူတည်းဆိုတာမလို့တမ္ပဒနိယမဥက္ကပတိဆိုတာဒီလောဘဓာတရားတွေရတယ်ကြောင်ပြောတာပေါ့နော်မဉ္ဇဏ်ပုံဉ္ဇဏ်လေးပါရတယ်ကြောင်ပြောတာတဲ့နော်တော့ကိုယ်တိုင်း ဟောနေတော့လည်းပဲဟိုဟောတဲ့တရားကိုမကြားတဲ့ပုံနဲ့လည်းမြန်မာနိုင်ငံမှာရှိသေးတာနော်ပုဂ္ဂရဏိကသိတယ်ဆိုပုဂ္ဂရဏိတော့မသိဘူးတော့လောဘဒေသမောဟဖြစ်နေတဲ့ဘုံတွေရှိသေးတာဆိုတော့နော်ပြင်းထန်တဲ့ဘုံတွေရှိသေးတာဆိုတော့ပါရမီကလုံတန်กว่าပါနော်လုံတန်กว่าတယ်လုံတန်လိုတယ်နော်ကိုယ်ပဲကြည့်ပါလေဘုန်းတို့သာသနာတော်ကလည်းမြန်မာနိုင်ငံမှာလူတိုင်းအားလုံးနိုင်လူတိုင်းအမှုနိုင်အားလုံးတဲ့လူတိုင်းလည်းရလားဆိုတော့အားလုံးတဲ့လူတိုင်းလည်းမလွယ်ဘူးဘာကြောင့်သိနေတာကြီးရလဲ ကိလေသာတွေပယ်ရတဲ့ကာမှာတော့တော်တော်ပါရမီပါပါကိလေသာတွေပယ်ရတယ်လို့တော်တော်ပါရမီပါပါနော်ပါရမီပါပါတဲ့နော်အရှင်များတို့လည်းသူဒါနာပြုတာပေါ့ပါရမီပါလို့တာပေါ့ပါရမီမပါရင်မပြုနိုင်ဘယ်ကြောင့်လဲဆိုတော့ကိလေသာတွေမလို့ရဒီမှာအားလုံးကတစ်နှစ်နဲ့နှစ်နှစ်နဲ့ခုနှစ်တစ်နှစ်နဲ့ဆိုလည်းပဲတို့ကိလေသာတွေပြင်းထန်ကြပဲခါရီတော်သတိတာတာပဲပြန်လာလို့ရှင်ရပြစ်ကြလေတာမေးရလေတာနော်ယောဂီရံပြစ်ကြလေတာနော်နိဗ္ဗာန်ရတာမမေးရဘူး ဒီပြဒီပါဉာဏ်ဆိုပြန်ကြွလာရင်နေကြရလို့ရောက်ပြီးရံပြစ်နေကြသေးလားဖိုက်ကြသေးလားတတ်နေကြသေးလားမေးရတာလေနော်အဲ့တော့မေးရတာဘာလို့လဲဆိုတော့ကိစ္စတွေမြင်ခဲ့တာကိုယ်မှရှိတဲ့မာနကိလေသာတွေဘောဓကိလေသာတွေလောဘကိလေသာတွေမမြင်နိုင်ဘူးတဲ့မမြင်နိုင်တော့ဇာတိသူမရိုက်ဘောဒီနာပဲလေနော်ဒီနာပဲအမှားတော့ဒီကိလေသာတွေတကယ်မြင်လို့ရှာလို့ရှိရင်သက်သာပြောတာလေအကာလိကဆိုတာနော်အချိန်မရွေးတဲ့အချိန်မရွေးတဲ့နော် ကယ်ဘုန်းတို့မိမိတို့ပါရမီသာပါသွားလို့ရှင်တော့ဒီတိုင်းဟောပြောနေတယ်ပုဂ္ဂိုလ်နော်ဟောပြောနေတဲ့ပုဂ္ဂိုလ်ပါရမီသာပါလို့ရှင်ချက်ကနေချက်ကနေပဲဘုန်းကြီးတော်တရားစစ်တယ်မလုပ်ဘူးနော်ရမလို့လည်းပြောရတော့ဒီမဲ့လို့ဘုန်းတော်များတော့တရားစစ်ပြရတာအဲ့တော့တရားတွေသက်သာပြတဲ့တဲ့မှာဒီလိုတော့မစစ်ပါဘူးဒီလိုလည်းမဟုတ်ဘူးနော်သက်သာပြတဲ့တရားတောင်းလို့တော်တော်သွားလို့ဒါပဲပုဂ္ဂိုလ်ရုပ်နဲ့ဓမ္မတွေဖြစ်ဖြစ်ကြည့်ကိုယ်ကိလေသာကုံလားမကုံလားကြည့်ဒါပဲ နောက်ကဲကိုလည်းဘုရားဘုရားကြီးအဲ့ကမှာမကုန်ဘဲနဲ့ကုန်တယ်လို့ဆိုတဲ့ဒီမာနမျိုးလေးရှိတာပေါ့တဲ့နော်ဒီမာနကြီးပြင်ပြီးတော့ကုန်တယ်လို့ပြင်အရိယဟိုတရားမကြည့်ရလို့ပေါ့ဒီလိုလည်းတကယ်ကုန်တာလည်းရှိတာပဲလေတခါတော့ဘုရားတော့ဘယ်ဒီပုဂ္ဂိုလ်တရားတွေသိနေကြပါလိမ့်နော်ဒီတိုင်းသိမပြေးနိုင်ဘူးအဲ့တော့ရှင်များတို့ယဉ်ကျေးမှုရတာဘုရားပြင်နေလဲပေါက်လာပြီနော်အဲ့ရှင်များတို့ပြင်နေလဲပေါက်လာပြီတရားတွေဟောတရားသိပြရတာဒါလည်းဒီယောဂီတွေကတခါတည်းရန်ပြင်ပြီးတော့မနေဟောနေတာနော် ပြေတာလွယ်လောက်ပါနော်ဟိုတနေ့ပဲပြောလိုက်ရတယ်ကျန်တဲ့များတာဒီမှာရောက်တာဆယ်နှစ်ကျော်လောက်ရှိပါရင်2009ခုနှစ်ကနော်2009ခုနှစ်ပြန်ရောက်လိုက်တော့ယောဂီတွေလာလိုက်တာတရားတွေဟောတရားတွေသိရဒီမှာလည်းယောဂီကတဲတဲ့နေ့ကမရှိပါပို့ပို့ပြီးများလာနော်ပို့ပို့ပြီးများလာတာတဲ့ယောဂီကတဲတဲ့နေ့ပို့ပို့များလာဒီမှာလည်းသူကဟောလိုက်ရမှာနားဘူးဝါကျတော့ကြွသွားတယ်ဟိုကြတယ်အုံးကျဲတဲ့ယောဂီတရားစစ်တရားဟော ရှင်များဟောအဲ့ဒီနိုင်ငံပြီးဒီနိုင်ငံပြောရှင်မတစ်နှစ်မှလည်းမနာဘူးနော်မနာဘူးလည်းမလို့ဒီဆယ်နှစ်လောက်လောက်လာလည်းသိတာတော့ခန္ဓာကိုယ်တော်ကြာတယ်ဒါတွေတော်ပြင်မှန်းတာနော်ပြင်မှန်းလာဒီနေ့ဆိုရင်စိတ်ကတော့သွားနေတာဒါမှမသွားတဲ့ငါနားမှပဲဘာလို့လဲဆိုတော့ဘာလို့ဒီတစ်နှစ်ပါလုံးတရားတွေတရားတွေဟောတရားတွေကိုလည်းသွားနိုင်တော့ကြားရတဲ့ကြတော့စိတ်ကလည်းရှိတယ်လူကမလိုက်နိုင်တော့ဒါလည်းခန္ဓာကိုယ်ရဲ့ဝါပေါ်ဒီ ဖောက်ပြန်မှုတွေပို့ပြီးတော့အားကောင်းတွေ့ရတယ်တခါတည်းသူသူကတခါတည်းသူကြောင့်လည်းအားမရှိတဲ့ဘူးလိုလိုဖြစ်သွားတာဟာဒီလိုလိုဖြစ်သွားတာလေမိတ်လိုလိုဖြစ်သွားတယ်ဖြစ်တဲ့ဒီနေ့တော့ကဒီထားမှာပဲဘောလို့ဆိုတော့ဒီနေ့မှလို့နားရမရှိဘဲနဲ့ကယောဂီ၄၅ချက်တဲ့ဒီတိုင်းတရားတွေဖြစ်တရားတွေဟောဆယ်နှစ်လောက်လုပ်လိုက်တော့သူတို့ကခန္ဓာကိုယ်ကျသွားတာပဲအသက်ဉာဏ်ဆောက်ပါအသက်ဉာဏ်ဆောက်ရင်မလွယ်ဘူးဆိုတော့ဒီနေ့တော့ ယောဂီတွေတရားစစ်တာတော့စစ်ပြီးကြုံလေတရားထိုင်တာတော့သိထားပြီးတော့တစ်ပတ်ကျော်မသွားပြောင်းဟိုမှတ်ကလေးတွေပဲတော့ဒီလဲတော့လို့လာတော့ခဏလေးပါဆိုရင်လို့နာပါဒါပေမဲ့သွားလိုက်လို့ရှင်လည်းလို့ပေါ့ခန္ဓာကိုယ်ရဲ့ဒီဒီကုလုံးလို့ပြင်မနဲ့တယ်ဆိုလို့နားလိုက်မှပဲနားလိုက်ရတော့အဲ့တော့မြတ်စွာဘုရားကတော့အလုတ်ပေးတရားပဲဟောပြလိုက်တာလေကိုယ့်ကိုယ်ပဲကိုယ့်လို့ကိုယ့်ကိုတရားယူသွားပြောရဲသွားအားထုတ်ရတာကိုယ့်ကိလေသာကိုကြည့်ရတာပဲလေအခုလေသာကိုကြည့်ရတဲ့အခါကျတော့ ပါရမီပါရင်လားပါရမီပါရင်ဒီကိလေသာတွေငြိမ်းကုန်နေရမှာပဲငြိမ်းကုန်နေရမှာငြိမ်းကုန်နေရမှာပါလို့ပါရမှာဘာတရားအားထုတ်ကြရလို့နော်အားထုတ်တဲ့ရွေချက်တော့ဒီကိလေသာတွေငြိမ်းအောင်ပါအောင်လို့အားထုတ်တာမှတ်တာနော်အဲ့တော့အဲ့လိုမငြိမ်းဘူးဆိုရင်တော့ကိုယ်မှာမှတ်မှတ်ပုံမှတ်တင်းမှာလုံးနေလို့ပေါ့နော်လုံးနေလို့အဲ့လိုလုံးနေရင်တော့ပါရမီမပါရင်တော့ခုနပြောသလိုပေါ့တရားဟောသည်ဖြစ်သည်မဟောသည်ဖြစ်သည်တရားကြီးကြားနာဖြစ်သည်မကြားနာသည်ဖြစ်သည် ရသော်ပြန်ဘာညာနဲ့တွေးတွေးတွေမတွေးတွေဖြစ်တယ်တဲ့နော်ရိတ်တာလာတယ်ဖြစ်တယ်မလာတယ်ဖြစ်တယ်တဲ့ဒါဒီလိုပဲနော်ခါရဲတရားတွေလည်းလဲနေတာပေါ့ဒါပါပဲနော်ကိလေသာဆိုတာလည်းပဲအတော်မလွယ်ဘူးကိုကိုယ်တိုင်ကတော့တော်ကိုသတိရှိပညာရှိမှမိမိကိလေသာတွေ့နေတာနော်ရသော်ပြန်လည်းကနော်သူနကရယဟန်ဆိုတာရှိပါတယ်သူနကရယဟန်သစ္စာဘုရားရဲ့ နော်လှုပ်ကြည့်တဲ့ခါတည်းဖြစ်ခဲ့တာပေါ့နော်အဲဒါကလည်းဆိုတော့လေဒီသူမြင်နေလာတာအဲ့ဒီကနေလာပြီးတော့ဆိုတော့တော်ဆက်သုတုမြတ်စွာဘုရားလည်းဆိုတော့ဒါကြီးနော်ဒီဒါရီနဲ့ပြီးမှလည်းစိတ်ယုံကြည်ရမပါဘူးသူစမ်းကြတာပြီးသူကအဲ့တော့အချိန်မှာမြတ်စွာဘုရားလည်းကိုလိုမြတ်ကြီးသူနဲ့တင်းတုံးတဲ့အချိန်မှာဘုန်းကြီးရဟန်းတော်တွေကလာလာပြီးတို့ရတဲ့တရားတွေရှောက်ကြတာကိုအထက်တကူရှောက်တာပေါ့လေအထက်တကူကဟိုအထက်တကူကလည်းဘုန်းတော်ပါဟိုပေါ့ ဒီမြန်မာလူတွေကြောင့်ဆိုရဟန္တာပြေလျှောက်ကြတယ်နော်ရဟန္တာပြေလျှောက်ကြပြီးပြန်တော့မြတ်စွာဘုရားတော့တဲမယ်နားတော်မရဘူးအဲ့တော့တော့ဘသူနာကတော့ပြီးတော့သိကျင်လာတယ်ရှင်ဗျာဒီလျှောက်တဲ့ပုဂ္ဂိုလ်တွေအားလုံးကမြတ်စွာဘုရားရဟန္တာပြေကိုတကယ်ရောက်လို့သိမှပြုပါလားလို့ပြောတယ်လူသိကျင်လာတော့သွားလျှောက်တယ်ရှင်ဗျာတဲ့ရှင်ဗျာဒီမှာလာပြီးတရားကြောက်လို့လည်းကိုကြောက်နေတဲ့ပုဂ္ဂိုလ်တွေတကယ်တို့ဒီတရားတို့တွေမှန်တယ်ရပါလားဗျာဒီလိုလည်းမရဘဲနဲ့တော့ပို့ပြီးတော့လည်း ဖြေချင်းနဲ့ကြောက်နေရလားဗျာလို့ကြောက်တယ်နော်ကြောက်တယ်ဖြစ်ပါဗျာလူသက်ကတာတဲ့ငါလည်းကြောက်တဲ့ပုဂ္ဂိုလ်များအမှန်ကြောက်တဲ့ပုဂ္ဂိုလ်ကငါဗျာအမှန်လို့လက်ခံတာနော်အဲ့တော့မရဘဲနဲ့ရလို့ကြောက်တဲ့ပုဂ္ဂိုလ်များတော့ငါဗျာရမယ်ရလို့ကြောက်တဲ့ပုဂ္ဂိုလ်များတော့လည်းလက်မခံပါဘူးတဲ့အဲ့တော့သူသက်ကတာရပြီလို့ကျွန်တော်လက်မခံဘူးလေလက်မခံလို့ပြောလိုက်ပါလားတဲ့ကျွန်တော်ဒီတရားမရဘူးလို့ပြောလိုက်ပါလားတဲ့ဟောလိုက်ပါလားငါဗျာဒီလိုတော့ကြံဖြစ်တာပဲတဲ့ဒါမှမဟုတ် မရဘဲနဲ့ရတယ်လို့မသိဘဲနဲ့သိလို့ရှင်တဲ့သူကကိုဟောအပ်တာမကြွလို့မကြွမှမလို့ငါဗျာဒီပုဂ္ဂိုလ်တွေမရသေးမသိသေးလို့ပြောလိုက်ဖို့ပဲတဲ့သို့တော်လည်းပဲလောကကြီးမှာမရဘဲနဲ့မသိဘဲနဲ့သိအောင်တတ်ရအောင်ဖြစ်နေတဲ့ပုဂ္ဂိုလ်တွေကပိုဟောအပ်တယ်လို့ငါဗျာသိသိပဲနေလိုက်တာဆိုပြီးတော့အရှင်ပြအဲ့လိုဘယ်လိုတရားမျိုးဟောပါလဲဗျာတဲ့အရှင်ပြမဟောပြတဲ့တရားရှင်ပြဟောမလို့သိကုတယ်ဒီပုဂ္ဂိုလ်ကိုဟောပြတဲ့တရားတပည့်တော်ကိုဟောပြပေးလို့ရလားနော် အဲ့ဒါမြတ်စွာဘုရားရပါတယ်ဆိုမှဟောလိုက်တာအဲ့ဒါဘာကာနဲ့ဥပမာပေးတယ်နော်လူပမာနဲ့ဥပမာပေးတာပါလူပမာတယောက်ကသူ့မှာယောဂရှိယောဂရှိတော့ဇာမသွားတွေ့ရင်ဇာမသွားတွေ့တဲ့အခါကျဇာဟောနေပြီးတဲ့ခါနဲ့နော်ယောဂဒီလိုလိုသက်သာဖို့လို့ဒါလေးကြောင်းမယ်ဒါလေးကောင်းမယ်လို့ပြောပြောလိုက်တယ်ယောက်သောပုဂ္ဂိုလ်ကတော့တကယ်လို့သွားပြီးတော့ပြောက်သွားတယ်ယောဂကျင်းတယ်သာဝရကျင်းတယ်သူပုဂ္ဂိုလ်က ဆရာကမလိုက်တာဘူးငါတော့ okay ပဲလောက်တော့ရတော့ပါပြီသူစားကြတာသွားကြံသွားလောကကြီးကိုရင်းတာပို့ပြီးတော့ဖြစ်တာတဲ့ပို့ပြီးတော့ဖြစ်တော့နော်အဲ့တော့ဆရာမတဲ့ကနားမတော်ဘူးသူ့ကိုသူကြောက်တယ်လို့ထင်ပြီးတော့သွားကြတာသွားကြံသွားတယ်ယောဂတွေဖြစ်ပြီးဆင်းရဲရတာဟောတဲ့ဒါပါလေလဲဆိုတော့ကိုယောဂကိုမပြောက်သေးဘူးနဲ့ပြောက်တယ်လို့ထင်ပြီးတော့ဆရာကမလိုက်တာတော့ဆင်းရဲတာပဲတဲ့အဲ့တော့ကိလေသာယံကာမဂုဏ်ရူပါယံတတ္တယံခန္ဓာတတ္တယံဘုရားပါယံနဲ့တွေ့တဲ့အခါကျတော့ အမှန်တကယ်ဒီအာရုံကိုပယ်သွားတဲ့ပုဂ္ဂိုလ်များတော့ကတော့လောဘဒေါသမောဟမဖြစ်တော့ဘူးတဲ့သူကတော့အမှန်တကယ်ကိုလောဘဒေါသမောဟတွေပြပြီးတော့အမှန်တကယ်အဲ့ပုဂ္ဂိုလ်ကချမ်းသာသွားပါပြီတဲ့ကိုယ့်ရဲ့ကိလေသာတွေမကုန်သေးတဲ့တုံတယ်လို့ထင်မပြတ်သေးတဲ့ပြတ်တယ်လို့ထင်တဲ့ပုဂ္ဂိုလ်များတော့အဲ့ဒီပုဂ္ဂိုလ်တွေလောဘဒေါသမောဟအနေနဲ့တွေ့တဲ့အခါမှာမြင်ပြအနန္တသိပြတဲ့အခါမှာလောဘဒေါသမောဟတွေသိပြီးတော့ဆင်းနေပါပဲဒါပါပဲတဲ့နော်ဒါပဲတဲ့ ကိုယ့်ရဲ့ပြိတ္တာတွေမကုန်ဘူးနဲ့ကုန်တယ်လို့ထင်မပြောင်းနဲ့ပြတ်တယ်လို့ထင်ရင်အဘသာမောဟအာနဲ့ပြုလို့ရင်ဒါရီကဆင်းရဲပြီးတော့ဒုက္ခရောက်ပါပဲတဲ့ကိုယောဂမပြောင်းဘူးနဲ့ကြောက်တယ်လို့ထင်ပြီးတဲ့ပုံကိုလို့ပေါ့ကိုတရားမရသေးနဲ့မကောင်းသေးပဲနဲ့ဒါမကောင်းသေးပဲနဲ့မရသေးပဲနဲ့ရတယ်လို့ထင်တဲ့ပုံကများတော့အဲ့ဒါပဲတဲ့ဆိုကြတယ်တရားမရသေးတဲ့ခါကျတော့ဒါတွေသိသိဆင်းရဲဒုက္ခတွေဖြစ်ရလောဘဒေါသမောဟမာမာနတွေဖြစ်ရ ဒါတွေဖြစ်မှာပေါ့တဲ့ဒါပဲဒါကြောင့်မို့ပါဗျာနော်ပါဗျာမရသေးနဲ့မရသေးနဲ့ရအောင်မတသေးနဲ့တက်ရအောင်တဲ့ပုဂ္ဂိုလ်များဟောကပိုခက်တာဟောကပိုခက်လို့သိလျှောက်တဲ့ကံမှာတော့ငါဗျာကသိုးသွားတော့ဟောမလို့သိဖြစ်လိုက်တာနောက်ဆုံးတော့ဟောပြတော့ဘူးတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီပုဂ္ဂိုလ်တွေကဟောကပြောတာပိုခက်လို့တဲ့ ဒါတော့ဘုန်းတော်ကဓမ္မတွေဘုန်းတော်ယောဂီတွေမှာစဉ်းစားကြည့်ဘုန်းကြီးတွေ့တာလောကကြီးမှာတချို့ဆိုတကယ်မတည်ဘူးနဲ့သိအောင်လုပ်တယ်တော့ခက်တာနော်မတက်ဘဲနဲ့တိုက်အောင်ကောင်းတာမတည်ဘဲနဲ့သိအောင်ကောင်းတာနော်အဲ့တော့မတက်ဘဲနဲ့တိုက်အောင်ကောင်းတာမတည်ဘဲနဲ့သိအောင်ကောင်းလို့ရှိရင်ဒါဆိုသူလောကကြီးမှာသူအလုံးအလုံးမနာခက်တာပေါ့နော်ဒါကြောင့်မို့ဘုန်းတော်ဓမ္မကမှာယောဂါလို့မတိတိပါလားပိုင်တော့ဝါပိတေနတော့ဘာလို့လဲပိုင်ကြပါလိစဝေဘာလို့ဒီဥစ္စတိယောဂါလို့မတိတိပါလားနော် ဘယ်တော့ဝါပိသေနတော့ဘာလောသကံရပါလေသဝေဘာလောဒီဥစ္စတိအကျင့်ပုဂ္ဂိုလ်တယောက်ကပုဂ္ဂိုလ်ကိုမသိတာမတတ်တာအာရာမိုက်တာကိုငါမသိမတတ်ဘူးလို့သိရင်အဲ့ပုဂ္ဂိုလ်ကဒီနေ့မှာပိုင်တော့ဝါပိသေနတော့အဲ့လိုမိမိကိုယ်ကိုသိခြင်းဒီနေ့မှာဒီပုဂ္ဂိုလ်ကပညာရှိတယ်လည်းဖြစ်နိုင်သေးတာဘာလောသကံရမာနီလူမိုက်တယောက်ကမသိတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်ကိုတက်တယ်သိတယ်ပညာရှိတယ်လို့ထင်နေကြတော့အဲ့ဒီပုဂ္ဂိုလ်ကသာလို့ဘာလို့ဒီဟုတ်ဒီပုဂ္ဂိုလ်ကအမြဲတမ်း လူမိုက်ပဲဖြစ်နေတော့မှမပြောင်းလဲတော့ဘူးတဲ့ဒါတော့နော်ဒါတော့ကိုယ့်ကိုယ်ကိုဘလောက်တိုက်ကျင်လဲသိကျင်လဲပုံမှာလည်းမူတည်တာကိုတဲ့နော်တချို့ကဉာဏ်ပညာလည်းသိမကောင်းတဲ့အခါကျမသိတာမတတ်တာဘူးဒါကိလည်းပဲသိတယ်တတ်တယ်အောင်နဲ့ပြီးသွားတဲ့ပုဂ္ဂိုလ်လည်းတပုံပြုကိုနော်အဲ့တော့ကိုယ့်ကိုယ်တကယ်ကိုကိုယ်စိတ်ကိုယ်တကယ်ဆွင့်ပြီးတော့မသိသေးတာလားမတတ်သေးတာလားငါမသိတာမတတ်သေးတာအများကြီးပဲမသိတာမတတ်သေးတာအများကြီးကိုငါသိအောင်တတ်အောင်လုပ်မယ်နော် သိအောင်တတ်အောင်လုပ်မယ်ဆိုတော့ပြောရတာလွယ်တာမဟုတ်ဘူးပြောရတာလွယ်တယ်အဲ့လိုဘောလို့ဆိုတော့အဲ့လိုဖြစ်နေဘုရားတရားသိတော်လာတဲ့ဟိုတရားနဲ့ပတ်သက်တော့ပို့ပြီးတော့ဟိုတွေ့ရတာပေါ့နော်ဒီမှာလာလို့တဲ့ပုဂ္ဂိုလ်များကလေးတော့တယ်ပြောလို့ပြောဒါကလည်းပြည်ပြီးလို့ပြောလို့ပြောအနာဂတ်ပြည်ပြီးလို့ပြောလို့ပြောတော့အနာဂတ်ပြည်ပြီးလို့ယန္တာပြည်ပြီးလို့ပြောလို့ပြောလို့မတွေ့သေးပါဘူးသောတာပန်သက္ကာရကဏ္ဍကဏ္ဍကဏ္ဍလည်းတွေ့တာပဲသောတာပန်ဖြစ်လို့တရားမကြောက်ခြင်းတော့ဘူးလာတာ သူကတော့သောတာပန်ဖြစ်ခဲ့ပါပြီတဲ့တရားမရောက်ချင်တော့ဘူးသက္ကရာကဖြစ်ခဲ့ပါပြီတရားမရောက်ချင်တော့ဘူးတဲ့အနာဂတ်ဖြစ်ခဲ့ပါပြီတဲ့တရားမရောက်ချင်တော့ဘူးတဲ့ဒီလိုပြောတာပဲနော်အဲ့လိုပြောတော့ပြောတဲ့ပုဂ္ဂိုလ်တွေကိုဘုံညက်နေတော့ပြင်ပြီးလို့သွားသူပဲယောသာရဘောပြင်ခဲ့တာပေါ့ဘုံညက်ပြင်လို့ကောင်းပါလေတဲ့ဒါရပါတယ်နော်ဟိုကောင်းတဲ့ပုဂ္ဂိုလ်လေးရှိတယ်တချို့ကပြင်လို့အများပုဂ္ဂိုလ်လေးဘုံညက်သာဖြစ်စေပဲနေရတာနော်ဖြစ်စေပဲနေရတာဟုတ်နော်ဟို အသီတော်ဘုရားကြီးရဲ့တရားထဲမှာပေါ့လေတခါတည်းမှာလာပြီးလျှောက်တာအရှင်ဘုရားတဲ့ဒီလိုတရားတို့ကိုခုကိုသွားတော့မပြီးလို့ရှိပြီးတော့ငါးပါးနဲ့ပြီးတော့မြဲအောင်လုပ်ကြတာဗျာငါးပါးသီလမြဲအောင်ပြီးတော့လုပ်တာဗျာသွားတော့မလို့ထင်ပြီးတော့ဒီနေ့ကျတော့ဒီလိုကိုယ်ကိုယ်လည်းဉာဏ်ကြီးတွေသွားကြတော့ဒါရီနဲ့စာရပေတဲ့ကိုဒီလိုထဲကျတော့ဟာမင်းမောင်ရမအဲ့ဒီဗျာတော့ကမဲ့သွားတော့မင်းမပြီးသေးဘူးအဲ့ဒီအဲ့ဒီကနောက်ပိုင်းဗျာဒီတော့ငါးပါးသီလလည်းမမြဲတော့ပါဘူးတဲ့သွားတော့မပြီးဘူးဆိုတဲ့ သောတာပန်မဒီသေးလို့သိပဲနောက်ပိုင်းမှာငါးပါးသီလတော့မမြဲတော့ပါဘူး။ဘာသီဆိုတော့ပြည့်တခါတည်းနေသောတာပန်လို့ခြင်းနေတာတော့ပူကောင်းတယ်ဘာလို့ဆိုတော့သောတာပန်ခြင်းတော့ငါးပါးသီလတော့မြဲနေပြီးတော့ခင်တာတော့မြန်ပူကောင်းတယ်ဆက်ခင်နေလိုက်ပါဦး။ဆက်ခင်နေအဲ့ဒါဘုန်းကြီးလည်းဒီလိုပြောတာဟုတ်။အဲ့တော့သောတာပန်ကကကနာကတော့သူခြင်းတယ်လို့ငါးပါးသီလမြဲနေတာမှကုသိုလ်ရမယ်ဆိုတော့ဒီကိစ္စမရှိပါဘူးနော်။အဲ့တော့သူကသောတာပန်ကကကနာကလည်းဒီလိုငါးပါးသီလမြဲတယ်ကိစ္စမရှိဘူးဆိုပြီးတော့သူလည်းကျင်လို့မလို့ပြောတော့ ယင်တို့လွယ်တဲ့ပုဂ္ဂိုလ်များတော့လည်းဒီလိုပဲပြောပြတာပါလေတကယ်လို့သူတရားလည်းနဲတယ်ပေါ့အမှန်တကယ်တိုးတက်နေတဲ့ဘုရားမပြောပြပါဘူးအမှန်တကယ်ပဲသူတရားလည်းတကယ်တိုးတက်နေတော့နော်အဲဒီကတော့ပြောပြတော့ပါဘူးဒီလိုပဲသူတို့လာကြတော့နားထောင်လိုက်ကြတာနော်အဲ့တော့အဲ့ဒါမှာဘုရားတရားရခြင်းနဲ့တဲ့နော်တရားရခြင်းရင်ကိုယ့်ကိုရိုးသားဖို့လည်းလိုတယ်နော်ရိုးသားပြီးတော့တကမိမိကိလေသာတွေတဲ့လောဘဒေါသမောဟဘာမာနတွေ ဒါတွေလည်းပဲမိမိစေသေးတတ်ဖို့လိုတာလောဘဒေါသမောဟမမာနနော်စေသေးတတ်ဖို့လိုတာတရားထုတ်တဲ့ကံလည်းကိုယ့်ကိုယ်ကိုပြုပြင်ပြီးတော့အားထုတ်တတ်ဖို့လိုတာတဲ့ဒါပဲနော်အမှန်တရားတရားလည်းပြသတဲ့တခြားလုံးလုံးတရားလည်းအမှန်လည်းလုံးလည်းလုံးမမသိနော်သူလည်းတော့ခက်တာဒီကိလေသာကိစ္စတွေတော့ခက်တာဇိုလည်းပဲလာကြောက်တာစိတ်ကိုမထွက်ဘူးပြောတာပဲလုံးဝမထွက်ပါဘူးပြောတာတဏှာတော့မထွက်ဘူးစိတ်ဆိုတာထွက်တဲ့မျိုးပဲစိတ်ဆိုတာထွက်တတ်တာ ထွက်ဘူးလားမထွက်ပါဘူးတနားလုံးကိုမထွက်တာဘယ်ပေါက်လို့မရဘူးပြောအပိတ်ခံရတာဘုံနဲ့ဘာမှမပြောဘူးလားစိတ်တဲ့စိတ်ဆိုတာလောဘတဏ္ဍာတဲ့ဒီလိုတဲ့မှာဂရေတဲ့သိလောက်ဖြစ်ပြနေတာစိတ်တွေဆိုတာဖြစ်လိုက်တာဖြစ်လိုက်တာတဲ့နော်ညံလိုက်တာအဲ့ဒါအဲ့လိုညံတဲ့ဖြစ်တဲ့စိတ်တွေကိုမထွက်ပါဘူးလုံးဝမထွက်ပါဘူးလို့ဒီလိုပြောတဲ့ပုဂ္ဂိုလ်လည်းရှိသေးတာနော်ဒီလိုထွက်တဲ့ဒီလိုပြောတဲ့ပုဂ္ဂိုလ်လည်းရှိတယ်မထွက်ပါဘူးလုံးဝမထွက်ဘူးတဏှာလုံး okay ဒါရယ်တဏှာလုံးကိုသိကြတက်နေတာဒီလိုပြောတာရှိတယ် ရှုပ်ကြတဲ့စိတ်တွေပဲထွက်နေတာတဲ့စိတ်တွေပဲထွက်တယ်ဘလို့မှမနေလဲလို့ပြောတဲ့ပုဂ္ဂိုလ်လည်းရှိသေးတာစိတ်တွေပဲထွက်တာပြောလဲဒါချင်းကံခဲနေတာအကျိုးလည်းပဲရာရာယန္တာနောက်တစ်ခါပူလာအေးရာကြိုက်တာခဲတာဒါတွေပဲပေါ်နေတာဆိုလည်းပဲဒီအောင်နဲ့မှတကမကောင်းတဲ့အောင်တွေပေါ်နေတာအကြမ်းတွေပေါ်နေတာဟုတ်နော်အဲ့ဒါဒါတွေကတော့တို့တကယ်ကိုတရားမှတ်တတ်တဲ့နော်မိမိရနေပြီးတော့ကျွမ်းကျင်တဲ့စိတ်ကလေးရှိတဲ့လူတွေဘယ်အာရုံမှမမြဲဘူးမြတ်စွာဘုရားဟောတာ ကိုကမမြဲတာကိုသိတာမတွေ့သေးဘူးတော့ကိုယ့်ရဲ့ယုံကြည်မှုကဘယ်အာရုံမလို့မှတ်ရင်ကြောက်တယ်အဲ့ဒီအစီလေးကိုရှိရမှာနောက်ကိုကတရားတွေအားထုတ်ပြီးတော့မှဖြစ်ပျက်ကိုမှသိတာမတွေ့သေးဘူးဆိုရင်လည်းကိုယ့်ရဲ့သတိနဲ့အာရုံကမတည့်လို့ဒီလိုလေးသိရမှာနော်ကိုကတရားတွေရှိတာတော့ကြားပါပြီအဖြစ်ပြက်လည်းဘာဖြစ်လို့ဘာဖြစ်မှန်းသိတာမသိသေးဘူးနော်ဒါကမိမိပေါ်လာလို့ဆိုလည်းဒီတရားတွေဖြစ်ပြီးတော့ကြောက်သွားမယ်တရားတွေလည်းသိတာမယုံကြည်သေးဘူး စိတ်တွေထွက်နေတာလည်းဘယ်လိုနာမှမှလည်းမသိသေးဘူးနာရကနာကြကြကြလည်းဘယ်လိုနာမှမှမသိသေးဘူးနော်တရားမှလည်းဒီနောက်ပြရတဲ့ကြီးပဲရောပြနေတာနော်နောက်တော့အမှတ်တရလည်းပဲဒါကလည်းသက်သက်ပဲလွတ်နေတာအမှတ်နဲ့လည်းမရှိဘူးပဲဒါလည်းသိရမှာလေဘယ်လိုမှမလဲနော်တရားမှာအကုန်လုံးရှင်းပြထားပြီးသားပဲလေတရားမှတ်တယ်ဆိုတာစက်တိုက်ရှိပါတာမနာမရရှားမပြတ်ရှုမှတ်ရမည်နော် ရှုမှတ်မှုမှာရိုသေစွာကောင်းစွာပြုရမည်တဲ့နော်လူမမာနဲ့လူစွာချင်းပြုသင့်လာပြီနော်အဲ့တော့မနာမရဈာမပြရတဲ့ယောဂီတွေကြားပြတဲ့ကြောင့်လည်းတော့တချို့ယောဂီကထိုင်ပြရတဲ့ကြံနဲ့တခါလည်းထသွားတော့ဘာမှမတော့ဘူးဘာမှမပါတော့ဘူးဘာမှမပါတော့လည်းကြောက်သွားဟိုသွားဒီသွားသွားတော့အမှတ်ကမသက်တော့ဘယ်လိုလုပ်တတ်မလဲနော်အဲ့ဒါပြရတဲ့ကြံနဲ့ဘာမှမပါတော့ဘူးဒီနေ့ကြတဲ့ဟိုကြည့်ဒီဒီကြည့် သူကတတိဝဏမှတ်နေရောတဲ့နော်အကြိုင်းလာမှတ်နေရောမိမိတရားလည်းဒုတိယကောင်းဒုတိယကောင်းပဲကြက်ကြက်လည်းမကြောနိုင်ကိလေသာတွေပေါ်လည်းမကြောနိုင်ဒေသတွေကနတ်တာလည်းသိချင်မသိနော်အဲ့လိုလည်းဖြစ်တတ်တာတဲ့နော်အဲ့လိုဖြစ်ရင်တော့ခဏလို့တော့ဘာလို့မှပြောခုနကမြတ်စွာဘုရားပြောတဲ့ဥပမာတော့ဒီလနာဘုရားနဲ့ပြောမယ်ဆိုလို့ရှိရင်တော့နော်တရားတွေဘလောက်ပဲကြားနာကြားနာနော်တရားတွေဘလောက်ပဲကြားနာကြားနာ မြတ်စွာဘုရားသာသနာတော်ကြီးနဲ့လောက်ပဲတွေ့ပြီတဲ့သူကတော့ဒီတရားတွေကလည်းကိုယ့်အတွက်ခုံထွက်နေတာပေါ့တဲ့ခုံထွက်နေတာခုံထွက်နေတာတဲ့နော်ဟောဒီတော့ပါရမီပါဠိပုဂ္ဂိုလ်တွေပေါ့နည်းနည်းပါးပါးလေးလည်းပဲနော်ခန္ဓာလေးလည်းပဲတရားတွေ့တဲ့ပုဂ္ဂိုလ်တွေရှိတာပါပဲတကယ်တရားကိုကျင့်တတ်တာယူလဲကြာရတော့တော့ဘုရားပုဂ္ဂိုလ်လည်းရှိတယ်ရာရာတို့ကတွေ့တဲ့ပုဂ္ဂိုလ်လည်းရှိတယ်နော်အဲ့တော့ဒီလိုခန္ဓာလေးအားထုတ်ပြီးတော့မှအဲ့ခန္ဓာလေးနဲ့ပဲတရားတွေသိပြီးကျင့်တတ်တဲ့ပုဂ္ဂိုလ်လည်းရှိတယ် နော်ဒါတော့ဘုရားပါရမီမှာပေါ့နော်အဲပါရမီကတော့ဘလို့ပါရမီမျိုးကိုမှပါခဲ့တယ်တော့မသိဘူးသူတို့ကလည်းကြိုးစားမှာနော်ကြိုးစားမှာသာသနာ့ရေးကရောက်လာပြီရောက်လာတဲ့အာရုဒ္ဓဘယ်ရောက်ရှိသွားပြီနော်ဘဝရဏမောဟတွေနောက်ဆောင်းပါသွားပြီလေနော်တရားပေါ်မှာဘာတရားနဲ့ဘလောက်ဝိရဏနေပြီလေလို့နော်တရားနဲ့ဝိရဏနေပြီလေဒီကားကဒီလိုတရားကြည့်ပြီးတော့ပုဂ္ဂိုလ်ကိုနော် ခါရဲဒေချာဖွင့်ပြီးတော့နားလဲရမှာနော်နားလဲရမှာအဲ့လိုဒေချာနားလဲမှသာလေဒီတရားကရှေ့ဆက်သွားလို့ဖြစ်တာအဲ့လိုရှေ့ဆက်သွားမှဖြစ်မှလည်းပဲဝိပဿနာဉာဏ်နဲ့ဆင်းနေဖြစ်ပြီးတော့နောက်ဆုံးတော့မဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်အဲ့ဒီအကျိုးရမှာကိုနော်အဲ့လိုမှာကောမတ္တဘုဆိုရင်တော့ဒီထဲမှာပဲဇာအေးတုမိရရောဇာအေးတုမိရဇာအေးတုမိရပြီးတော့လဲနေတာတဲ့နော်ဇာအေးတုမိရပြီးတော့လဲနေတာဝိသသွားလိုက်ဒိသသွားလိုက် ကိုယ်ရေးတရားလေးတွေလည်းကိုယ်လေးကောင်ရေးတရားလေးလည်းကိုယ်လေးကောင်လည်းဇာတိသူ့ပြရတယ်လို့မပြအောင်နော်အာထုတ်တဲ့ကမှာတဲ့မိမိကနော်မှန်မှန်ကန်ကန်နဲ့နော်အာထုတ်တဲ့ကိုလိုတာတဲ့သေချာအာထုတ်တဲ့ကိုလိုတာနော်အဲ့လိုအာထုတ်တဲ့မှာဒီတရားတွေဟောရကြိုးတရားတွေနာရကြိုးတဲ့တတ်မှာပဲနော်ရှင်မတို့ကလည်းတရားတို့သင်္ခါရတော့ရားရည်နာကြရတာပေါ့အရှင်ကုလောတော်ဘုံနဲ့မမနာဘူးရားတော်ဘုန်းကြီးရလည်းမသွားပြင်တော့ တုတ်တန်တွေကြောက်ဟောတာဥပ္ပဒနာလိုပဲလည်းမပါပါဘူးဒါပေမဲ့လည်းရှင်များတို့ကတော့သိကြတာကတော့ဟောင်းတာပင်တာပဲကြိုးစားမှားမယ်လို့ဒီလောက်လေးတွေသိထားပါတယ်ဟောင်းတာပင်တာပဲကြိုးစားမှားမယ်ဆိုသူကဘာမှမပြောလဲရှင်များကဟောင်းတာပင်တာပဲမှတ်တယ်ဘာကြောင့်လဲဆိုတော့ဒီအစီမျိုးကတော့ဘာလို့ဒါကတော့လေဟိုကိုယ်လည်းခြေကလာတော့လည်းဒါတော့သိထားပါလေရှင်များဘာကြောင့်ဟောင်းတာပင်တာမှတ်ဖြစ်တာလဲနော်ဟောင်းတာပင်တာကြိုးစားမှတ်ဖြစ်တာလဲလို့မေးရင်ရှင်များကတော့သာမန်သိကြတာသိကြတာလောကဓာတ်ဉာဏ်သာ ဘုန်းတော်တွေလောကကြီးထဲမှာစိတ်ကိုမဆုံးမနိုင်လို့ဆင်းရဲနေကြတဲ့ပုဂ္ဂိုလ်ကြီးတဲ့နော်စိတ်ကမြင်နိုင်ခဲ့တယ်သိနိုင်ခဲ့တယ်အလုံးမတန်တဲ့ဒီစိတ်ကိုတွေးဖို့ဆိုတာပင်မအာယုံကပ်ပဒါပဲဆိုတော့တွေးမှာမဟုတ်ဘူးနော်ပင်မအာယုံကပ်တာမှာလို့သင်ကြားတော့တရားလုပ်ကြည့်တယ်အဲ့လိုအသိလေးတော့ဝင်လာပေါ့နော်တရားလာတဲ့သင်ကြားတော့တကယ်တော့သိလို့မသိပါဘူးကြေးရတာပေါ့နော်အဲ့ဒါလို့ဒီလေးရှိတာတကယ်စိတ်ကအလုံးမတန်ဉာဏ်လားအလုံးမတန်သိရခက်တာ အလွန်တန်ဆုံးမခက်တာစိတ်ကဟိုနော်စိတ်ကဟိုအလွန်မတန်နော်အလွန်မတန်ကိုဖြည့်ရှင်းခက်တာစိတ်အချုပ်ကိုနော်တဏှာရုပ်စိတ်ချုပ်ကလောကကြီးထဲမှာဖြည့်ရှင်းအကက်ဆုံးတဲ့နော်တဏှာရုပ်စိတ်ချုပ်ကိုဘုန်းကြီးကြီးလေလောကကြီးထဲမှာတဏှာရုပ်စိတ်ချုပ်ဆိုတာလူတွေမှာဒီမိမိတို့ရဲ့ယုံကြည်မှုကြောင့်နော်အဲ့ယုံကြည်မှုတစ်ခုဝင်သွားရင်အလုံးနဲ့ပြည့်ရှင်းခက်တာ ဟိုလူလူပြောင်းကပြောတာကိုဘုံဘဲနဲ့ယုံကြည်သွားမယ်မမှန်တဲ့ယုံကြည်ကိုယ်ဝယ်ရတယ်ကိုယုံကြည်သွားမယ်နော်မိစ္ဆာဒိဋ္ဌိတွေခေါ်တာပေါ့ဒါသူများဟောတော်ဘုရားမှာဒီနိုင်ငံတော်လူရဲ့နတ်သူနတ်သူယုံကြည်သွားတာရွှေရောကန်းသူရွှေရောကန်းသူယုံကြည်သွားတာဟောဘယောကတို့ဘယောကတို့ယုံကြည်သွားတာတကယ်ယုံကြည်သွားလေသူကခြေရှင်းဘွာတော့ထက်တာတော့ဟိုတို့ကသိတယ်ဉာဏ်မကောင်းရင်ဘလောက်ပဲပြောပြောသူကယုံဖို့ ပြောင်းဖို့စိတ်ကမလွယ်ဘူးနော်ကိုယ်တခုယုံကြည်သွားရင်နော်တဆိုးသောပုံမှာပေါ့သတိတရေယုံတာဓမ္မရဲ့သတိတရေယုံတာကတော့ဟိုဘုရားဘုရားတရားတော်ရားပဲပေါ့နော်ဒီနတ်တွေမကောင်းတဲ့နတ်တွေတားတော့ဒါတွေပေါ့လေတကယ်တော့ပိတ်တာလည်းဆိုတာရှိတာပေါ့သို့တော်လည်းပဲသူကဟိုလူတွေဟိုတာပေါ့လေညာတန်းပြုတ်ဘုရားလာကိုကြီးတောင်းနေတာပါပဲတဲ့နော်လောက်ကြည့်တရားလူအသက်အရွယ်ပေးတော့လည်းပဲတကယ်တော့နော်ဒီနောက်ချက်နေပါတော့နော် ခါတယ်ကြလည်းဘုလို့ရသော်လည်းလည်းကမတရားတို့နေမှာနောက်ချက်ပြီးတဲ့မန္တတကွာဒီလိုပါပါတယ်တို့တယ်လည်းလူတွေကိုအသက်ဒေသနာအောင်နောက်ချက်တော့ဒါပေမဲ့တို့ကသီကိုတွက်တွက်ကြတယ်နော်ဒါဆိုဆွဲကြောင်နေတာလူတွေမကြည့်ရဘူး။ဘာလို့လူတွေကြည့်နေတာလဲ။လူတွေမကြည့်ရဘူး။တစ်သေးကြောင်လို့ကြောင်တဲ့မရဘူး။ဒါလည်းစိတ်ကြီးလို့လေနော်။တစ်သေးကိုယုံကြည်ပြီးကြောင်တဲ့မရဘူး။လူတွေကိုမကြည့်ရဘူးလေနော်။လူတွေကိုမကြည့်ရဘူးလေဟော ဟောလူကမြန်မာပြည်မှာဆိုရင်အချိန်မမေးနဲ့အချိန်မေးလို့ရှိရင်ခင်းနောက်လာလို့သိသိုးတယ်ကားတရားမော်တော်ဆိုင်လည်းသွားမေးလို့ရှိရင်တော့အချိန်မတော့ရပါလို့သိသိုးတာဘာလို့တော့အချိန်မေးရင်သိချိန်ရင်တောင်းလေးလို့တဲ့ကားပြတ်တယ်လို့မော်တော်ပြတ်တာစိတ်ဆွဲနေပေါ့နော်ကိုနိုင်ရမှာတော့ခကြီးအကောင်းတော့လေးပဲချင်းထိုက်ပဲလေးချင်းပဲထုတ်လို့ကြီးညာထားတာပဲဆိုအဲ့အချိန်နဲ့ထိုက်တာပဲသူ့ဆက်ကကောင်းနေတဲ့ခါကျတော့မပြတ်ပါဘူးလေနော်လေးရဆက်ကကောင်းနေတဲ့ခါကျတော့ ဘယ်ချိန်မှလေထွက်မယ်ဘယ်ချိန်မှလေရောက်မယ်လို့ကြီးညာတော့ပဲကြီးညာတော့ဒီလိုရသွားကြည့်လို့ရတယ်ဘာလို့လေနဲ့သက်ကကောင်းတာဟုတ်မပြတ်ပါဘူးမြန်မာနိုင်ငံသက်ကမှမကောင်းလို့ပြတ်တာနော်သက်တရားကားရတဲ့ကဟိုဒုတိယကဘာလေးကကားရတဲ့တော့ဒါလည်းသက်တရားလည်းဘလို့ဒုက္ခဘလို့ဒုက္ခတွေကိုမော်တော်လည်းမရမှာသက်တရားဘလို့ဒုက္ခတော့သက်ကမကောင်းလို့ပြတ်တာကိုဒုတိယကသူ့အချိန်ကြီးလို့ပြတ်တယ်ဆိုပြီးတော့အချိန်မေးသိသိုးတာတော့ရှင်းပြကြောက်လာပါအချိန်ကြီးလို့သိသိုးတဲ့ခေတ်ကတော့ ဘာဆက်တွေကောင်းမှသိလာတာဟုတ်နော်အချိန်မင်းသိသိုးတာနော်ဒါကအမင်္ဂလာစကားပြောရင်အမင်္ဂလာစကားမဟုတ်တဲ့ယုတ်ကြီးပြီးတော့သိသိသိုးရတာပဲအမင်္ဂလာစကားပဲဒီလောက်ပြောရတယ်ကျုပ်တို့ဘာမို့တဲ့စကားတွေပြဿနာတွေပြဿနာအများကြီးရှိတာနော်အမင်္ဂလာစကားတွေအမင်္ဂလာမကောင်းတဲ့မိဘတွေသူသိသိုးတာပဲမကောင်းတဲ့မိဘကလူသိလို့ရှိရင်ဒါကလည်းကြွားတဲ့သွေးမကံဘူးတဲ့နော်ကြွားတဲ့သွေးမကံဘူးတဲ့ခေါင်းဝါထောက်ရတာတော့ ခြေဝါထုံးရတာတို့ယူတွေလည်းတခါတဲ့ခြေမတိုးနဲ့ခြေရတို့ဘာလို့မျိုးမျိုးပါပဲနော်မျိုးမျိုးပဲအဲ့တော့အားရရတဲ့ဒါရေရုပ်နဲ့လိုက်ပြီးတော့ဖြစ်ကြတာနော်ဒါဘုံတော့ဒီနိုင်ငံမှာဟုတ်ဒါကတရားနိုင်ငံကျတော့အင်ဒိုနီးရှားကျလို့ရှိရင်သေပြီးတဲ့ပုဂ္ဂိုလ်ကိုအိမ်မှာကိုနော်သူက၅နှစ်လို့၁၂နှစ်လို့ထားလိုက်တာအဲ့လူတွေကောင်ကောင်းကြီးထားတာနော်အခန်းထဲမှာထားတာဘာလို့လဲဆိုတော့အဲ့လိုကသေသွားတဲ့ကကျတော့မကြုတ်ဘူးတဲ့ဒီမှာဒီမှာပဲနေတဲ့ကကျတော့သူကချင်းချင်းကြီး ဒီပုဂ္ဂိုလ်တွေယူလိုက်လို့ရှိရင်လည်းနှင်းတော့ရမှာသလိုတဲ့ဝိုးပွားတွေနော်အဲ့ဒီလူတွေတဲ့လောင်းကြီးကိုအိမ်မှာပဲနှစ်နှစ်သုံးနှစ်တို့ငါးနှစ်တို့ခုနှစ်နှစ်တို့ဆယ်နှစ်တို့ထားလို့ရှိသေးတာထားပြီးတော့မှတဲ့အဲ့ဒီလူတွေကပွဲတွေနဲ့ကြိုးတာတဲ့နော်ဟိုအမေရိကတိုက်တွေကတော့လူတွေလို့ရှိရင်သူကြိုက်တဲ့တာစိတ်ကလေးတွေကတက်ထည့်ပြီးလိုက်သေးတယ်စိတ်ကိုညှိပြီးတော့နော်စိတ်ကပွဲတွေပေါ့အမေရိကတိုက်မှာဆိုရင်လူတွေရင်ကခေါင်းလိုက်ပြောရတာခေါင်းလိုက်ပြောရတာခေါင်းလိုက်မဟုတ်ဘူးသူကလူတွေလို့ရှိရင် ဒါကလည်းအဲ့ဒီသူ့ဗလာထဲမှာသူကြိုက်တဲ့ကိုယ်ကိုပုံလေးထည့်ပေးရတယ်ဆိတ်လေးကိုဆိတ်လေးတွေထည့်ပေးရတယ်နော်သူကြိုက်တဲ့နာလေးကိုသူကြိုက်တဲ့နာမည်ကအဲဒီဒီတဲ့ပုဂ္ဂိုလ်နာမှာကလည်းချပေးရတာတဲ့နော်အဲ့တော့အကျိုးနိုင်ငံမှာဆိုရင်လည်းဒီလိုချင်းခုနှစ်ရက်ထားပြီးရိုးရတာတဲ့နော်အဲ့ဒီပုဂ္ဂိုလ်ရိုးရတာပဒန်းနေပြီးတော့မှရိုးရတာ၅ရက်တို့ခုနှစ်တို့ထားရိုးပြီးတော့မှချရတာမြန်မာနိုင်ငံမှာအဲ့လိုဆိုရင်တော့မရှိခုနှစ်၅ရက်ကျိုးလည်းထားကြရှိတာပေါ့လေနော် ရုပ်ပါတရားဆိုတော့မရှိဘူးပေါ့နော်အဲ့တော့ကျွတ်တဲ့နိုင်ငံတွေကဟိုတိဘက်တို့ဘာလို့ကြတော့နော်ဒါတို့ကသူတို့ကရင်းနှီးမှုတစ်မျိုးတဲ့ဒါကဘုန်းကြီးတွေလုပ်ကြတာပေါ့သူတွေလို့ရှင်အဲ့လိုအဲ့ဒီလူသေးကောင်မျိုးတွေကလည်းအပိကချင်သိထားတာအပိကချင်သိထားပြီးတော့မှပုတ်သွားတော့မှအဲ့ပုတ်ပေါ်တွေကလည်းသူဒီမှာသူကြီးနဲ့ထမ်းထုတ်တာပြီးတော့ခုတ်ထိပ်ပြီးတော့အဲ့ဒီအသေးကောင်တွေကလည်းလက်တွေရောဝက်တွေရောတကားအကုန်လုံးသိတဲ့ကျွေးတော့တာဒါလည်းတစ်မျိုးပဲဒါလည်းဒီဘက်မှာရည်ကြီးမှုတစ်ခုပေါ့နော် အဲ့ဒီကလည်းလူတွေကောင်းကိုမပြည့်လို့လည်းကျွန်တော်စိတ်ထားပြီးတော့ခုတ်ခဲ့ပြီးတော့ကျွေးတော့တာတဲ့ဒါလေးရင်မှုတွေအများကြီးရှိတယ်နော်အဲ့တော့ရင်ကျေးမှုဆိုတာကစိတ်ကဆွဲပဲပေါ့နော်ဒါတော့ဘုဒ္ဓရေမျိုးဆိုဘုဒ္ဓရေဖြစ်နေတယ်ဒါကြောင့်ပြင်းတယ်လို့ပြန်ဟောဘုဒ္ဓဟိုရေးထားနော်ရေးထားဘုဒ္ဓဟိုရေးနှကောင်းဟိုရေးထားနော်မျိုးသမီးဆိုရင်လည်းခေါင်းထိထားတာခေါင်းချုပ်ထားတာနော်ခေါင်းချုပ်ထားတာနော် အသားမှလည်းအသားလည်းမှမဝက်သားမသားရဘူးတဲ့တရားနော်ဝက်သားလို့မသားရဘူးတဲ့နော်တကယ်ပြန်စဉ်းစားကြည့်တဲ့အခါကျတော့နော်ပြန်စဉ်းစားကြည့်တဲ့အခါကျတော့စိတ်ကြောင့်ဖြစ်နေတာဝက်သားမသားရတဲ့ဒီစိတ်ပဲနော်အဲ့တော့ဘာမှကြုံရတဲ့ဒီစိတ်ပဲတရားပါလာတဲ့ကျတော့ဘာမှမကြုံတော့လေဒါဟုတ်ကဲ့ပဲလေသူကကျတော့ဘာမှကြုံပါတဲ့ဘာမှကြုံတာပြုတ်တယ်မျိုးလုံးလေးကတော့ပွင့်တာနော်ပွင့်နေတာပဲဟောအယုံပါလေကြည်တယ်သူတို့ကပြောတာက လူပုဂ္ဂိုလ်ကိုမရှိခိုးရဘူးတဲ့လူပုဂ္ဂိုလ်ဆိုမရှိခိုးရဘူးတတိပညာပုဂ္ဂိုလ်မရှိခိုးရဘူးဒါမှမဟုတ်သူတို့ပြောတဲ့သွတ်ပါလာနဲ့မရှိခိုးရဘာထုလို့နော်တတိပညာရဘုန်းတို့ဘုရားတရားတော်ရတဲ့ဘုန်းကြီးတို့ဒီလားဒီလားဒီကသမာဓိတိကလည်းမြင်တယ်လို့ရှိခိုးတယ်ရသော်ဗျာအာယုံပြုလို့ဒီလိုဘုရားတော်လည်းရှိခိုးတယ်အဲ့ဒါကြတော့သူတို့ကဆန့်ကျင်တယ်တဲ့သူကတနေ့ငါးနေကိုမမြင်တဲ့နေရာကျရှိခိုးတယ်အိုကေစိတ်ကအိုကေကေတော့တာလေ အမှားနဲ့ရှိခိုးတာချင်းသူပဲသူလည်းရှိခိုးတာပဲကိုယ်လည်းရှိခိုးတာပဲဒါမှမဟုတ်သက်ကြီးပြင်ကြတော့အဲ့ဒီရုပ်ပွားတော်ကိုသိလို့လည်းရှိခိုးရဘူးတဲ့ဟုတ်ဘာမှမမြင်နိုင်တဲ့ရှိခိုးတယ်ဆိုတော့တကယ်ပြန်တွေ့ရပြီမယ်ဆိုရင်နော်ဒီလိုကြည့်မှဆိုတော့ရုပ်ပွားတော်သိလို့မြင်တဲ့ပုဂ္ဂိုလ်ကမှတော့သဘာဝကျတယ်ဘာလို့ဆိုတော့ကိုယ်ကိုယ်နဲ့သိကြတဲ့ပုဂ္ဂိုလ်ကအာရုံပြုပြီးရှိခိုးတာသိမှပြုတာကိုယ်သဘာဝနဲ့ကြံနေတာကိုသူတို့ကဘာမှမမြင်ဘဲနဲ့နေနေကြီးရှိခိုးတာကပို့ပြီးတော့တော့မှဒိဋ္ဌိအရမသိမကောင်းဘူး ဒါပေမဲ့သူ့တော်မကောင်းတော့လည်းပဲသူကသူကလည်းဂုံယူတာပဲလေနော်ဂုံယူတာကငါတို့ကဟောသိရှိနေရပုဂ္ဂိုလ်ဆိုချင်းမကုန်ဘူးတဲ့အဲဒီဥပ္ပုံတွေလည်းချင်းမကုန်ဘူးတော့ဥပ္ပုံကြီးလည်းကားချက်ကုန်တာပဲငါတို့ကဆိုတော့ငါတို့ကချက်ကုန်တာလည်းဘယ်မှသူချက်ကုန်မှလည်းမသိဘူးဆိုတော့ဒါကြတဲ့သဘာဝနဲ့ပြန်တွေ့တဲ့တွေးကြည့်မယ်ဆိုရင်သူတို့ကတော့ပို့ပြီးတော့နော်ပိုးခက်နေတာတော့သူစစ်တိုက်ချက်ကုန်တာဘယ်ချက်ကုန်မှမသိဘူးနော်ဘုံတော်ကဥပ္ပိယဆိုတာရှိသေးတာတဲ့သစ္စာပြဒုနဲ့သဘောတရား၅ကျွမ်း ကဲမဲ့မြတ်စွာဘုရားတဲ့လူသားတွေအားလုံးကိုမေတ္တာကရုဏာပဲတရားတွေဟောခဲ့တဲ့မြတ်စွာဘုရားလူသားတွေအားလုံးကိုသတ္တဝါတွေအားလုံးကိုတဲ့နော်ရှင်းမှာလုံကဟောခဲ့တဲ့မြတ်စွာဘုရားဘုရားတရားတန်ခါလို့ပြောအပြုပဲရှင်းကိုတော့ရှင်ဘဲတော်မှာယုတ်တိယုတ်တန်နဲ့ပြောမယ်ဆိုတော့လည်းယုတ်တိရှိတာပေါ့ဒီဘာလို့ဆိုတော့ကိုကိုရဲ့ဘုရားတရားတန်ခါကိုနော်ရှင်းမှသားနဲ့ရှင်းကိုတာကိုသို့တော်လည်းပဲနော်သူတို့ကအဲပြောတဲ့ခါကျလည်းပဲဒါ ဟုတ်ပုံသိချင်းမကိုရဘူးတဲ့ဒါလူချင်းလူပြီးတော့နော်လူချင်းလူအမှန်ရှိကိုရတဲ့လူကတော့ပါရှင်လဲဟုတ်ပုံရှိကိုလို့တဲ့တခါတူတခါလဲသဘောမတူနိုင်ဘူးတဲ့ဟုတ်ပုံဟုတ်တာမှရှိကိုတာလည်းမတူတော့ဘူးရှိကိုတာပဲလေသို့တော်လည်းစိတ်ကြောင့်မလို့ထူးသွားတာတဲ့ထူးသွားတာနော်အဲ့ဒါသားတွေအားလုံးနဲ့မှလည်းဒီဝက်ကြမှာမစားဘူးတဲ့ဝက်ကြမှာနော်တတ္တဝါအားလုံးနဲ့မှမဝက်ကြမှာမစားတယ်ဘူးတဲ့ဝက်ဆိုအိမ်တော်မမွေးရဘူး လက်အိမ်မလိုက်တော့အဲ့ဒီဒေသနာကြားရမယ်လားတဲ့နော်အဲ့တော့စိတ်ပဲဒါကြီးစိတ်ပဲနော်စိတ်ပဲကြောင့်မလို့ဘုန်းတော်တွေကအဲ့ဒီစိတ်ကိုမနိုင်လို့ရှင်တော့တဲ့နော်စိတ်ကိုမနိုင်လို့ရှင်တော့ဈေးမှာပြည့်နေတဲ့အယူဆတွေမိစ္ဆာဒိဋ္ဌိတွေတဲ့နော်အဲ့ကြားတွေဟာပယ်နိုင်ဖို့မလွယ်ဘူးတဲ့နော်ဘုန်းတော်ကယောဂီများနားလေကြည့်တရားဟောပြီးနားလေကြည့်တယ် စိတ်ဆိုးနေတာလည်းဒီစိတ်ပဲလောဘလည်းဖြစ်နေတာလည်းဒီစိတ်ပဲမကောင်းတဲ့စိတ်တွေဝင်နေတာလည်းဒီစိတ်ပဲမပြေနိုင်တာလည်းဒီစိတ်ပဲနော်အရက်ဆွဲတာလည်းဒီစိတ်ပဲဘိန်းဆွဲတာလည်းဒီစိတ်ပဲအယူမှားတာလည်းဒီစိတ်ပဲနော်အယူမှန်တာလည်းဒီစိတ်ပဲတရားထုတ်တာလည်းဒီစိတ်ပဲနွားတတ်တာလည်းဒီစိတ်ပဲတောင်းတလို့တာလည်းဒီစိတ်ပဲနော်ဒါကြရဲတောလိုက်ကိုသလို့တာလည်းဒီစိတ်ပဲဘုန်းကြီးဝိဇ္ဇနာလည်းဒီစိတ်ပဲနော် စိတ်ပဲအဲ့ဒီစိတ်ကိုဘုံတော်တရားနဲ့နာအောင်ရှုပြီးတော့ယဉ်ကျေးအောင်ပြုလုပ်တာတဲ့နော်ယဉ်ကျေးအောင်ပြုလုပ်တယ်ဆိုတော့ပါရမီပါရမှာနားလည်ရမှာပါရမီဆိုတာနားလည်ရမှာပေါ့ခုဘုန်းတော်ရောက်ပြီကဒီနေ့ဘုန်းပြောတာတော်တော်များတော့ပါရမီဆိုတာပါလေနော်နားလည်ရမှာငါတို့တရားတော်များဒီရွယ်ချက်ကပါလေလောဘဒေါသမောဟတရားတွေကင်းအောင်လို့ရှုတာဆင်းရဲတွေကင်းအောင်လို့ရှုတာမေတ္တာတရားတွေ ရုဏတရားမေတ္တာတရားတွေဖုံးကားအောင်လို့ရှုတာနော်အဲ့တော့မိမိစိတ်ကအဲ့တော့မိမိအရင်နဲ့တူးနေသေးတာလူတော့ကြည့်လို့မခေါ်နိုင်ဘူးမပြောနိုင်ဘူးမုံနေတာညှိုးနေတာစိတ်တရားလည်းကောက်လိုက်တာကိုွေးနေတာတဲ့နော်စိတ်တရားလည်းကောက်တော့ကိုွေးတော့မုံလိုက်တာညှိုးလိုက်တာထူလိုက်တာအောင်းလိုက်တာဣဒ္ဓမေတ္တာလည်းသိလိုက်တာတဲ့ဆိုတော့အဲ့ဒီလိုယောဂီကတော့ဒီကြောင့်လည်းပါရမီမပေါ့ပြော အဲ့တော့ဘွားပါဠိလာလေးတော့မကြော်နိုင်ဘူးဆိုရင်အထလမ်းလေးနဲ့မက်ညာမညာနိဗ္ဗာန်လားဘယ်လိုရှားမလဲနော်နိဗ္ဗာန်ဘယ်လိုလဲဘယ်လိုရှားမလဲတော့တရားမလို့ဒီမြန်မာနိုင်ငံမှာသာသနာတော်ကတော့နော်ရှင်းတော်ဆရာတော်ကြီးအားထုတ်ခဲ့တဲ့ဓမ္မစီရဘုရားလည်းရိုးတယ်သူတွေလည်းရေးတယ်ရဟန္တာပုဂ္ဂိုလ်လူများပုဂ္ဂိုလ်အကြောင်းတွေဖတ်ကြည့်တယ်ရှင်းဆရာတော်ကြီးဘယ်လိုအားထုတ်လဲအလုံးနဲ့အားကြရပဲနော်ဆရာတော်ကြီးအားထုတ်ခဲ့တာအလုံးနဲ့အားကြရရှင်မြတ်အိသာကိုပတ်ပတ်ပြီးတော့ စိတ်သိမ်းမွေးခြင်းတော့ထားတာဩဆရာတော်ကြီးနော်တကယ်ကိုအားထုတ်ခဲ့တာတကယ်ကိုစွန့်လာခဲ့တာတော်လဲသွားပြီးတော့ဝေမကြောက်ခြင်းမကြောက်ကြားမကြောက်နော်ပါတကယ်နဲ့ကြားမကြောက်နော်ဒါတရားမှလည်းမကြောက်တဲ့အသက်ကိုလည်းဒါနံဒါနံဟောဒါကြောင့်လို့ဒုတိယတရားရရတာကိုတော်လဲအားထုတ်လိုက်တာနော်ကြားရတဲ့တွေ့လည်းမပြုံဘူးဆင်တဲ့တွေ့လည်းမပြုံဘူးငွေလို့လည်းတွေ့လည်းမပြုံဘူးတဲ့တရားမှလည်းမကြောက်ဘူးဘာမှမကြောက်ဘူးတဲ့နော် ဒါလည်းပြန်လေးပါးသမီးချင်းတကာရဲ့အဲသူတရားထုတ်နေမှတက်ကိုနော်အဲ့ဒီသူ့ရဲ့ခြေနှောင်းလောက်မှာနာပြည့်ပြီးတော့အဲ့ဒီနာကနေဘိုးဘိုးလောက်တွေတွဲနေတာတဲ့နော်ဘိုးလောက်တွေတွဲနေတဲ့ဆရာကြီးကသူ့မှာမပြောဘူးတဲ့နော်ဆရာကြီးကနော်သူ့မှာမပြောဘူးဒါပေမဲ့ဒီကရီကတော့ဒီတော့ဒါမှမဟုတ်ဆရာကြီးကနာပြစ်တာဆရာကြီးကသွားလိုက်တာတော့အဲဘိုးကောင်တွေထွက်တော့ကြတာတဲ့ဘိုးလောက်တွေထွက်တော့ကြတော့အဲ့ဒီကရီသွားဆက်တော့ဆရာတော်ဗျာဆရာတော်ဘိုးလောက်တွေထွက်တော့ကြတော့ အဲ့တော့အခုလိုစေကံပြနေပါတယ်ဒီဝါလူခုပေးနေပါတယ်ဆိုတော့ဟောခန္ဓာကိုယ်ကြီးဆိုတာဘိုးလောက်ရဲ့ပြောရနေမယ်တဲ့စားပါလေကွာစားပါလေနော်ဘိုးလောက်ရဲ့ပြောရနေမယ်စားပါလေကွာတဲ့သူတို့တွေသူကလူပဲဒီလိုနေလိုက်တယ်သူကလူပဲနောက်ဆုံးတော့လည်းသူကသူကြောက်သွားတာပေါ့နော်အစားတော့လေအကုန်လုံးပေါ့နော်အစားတော့ဒီကနေ့ ဒီစားတော့လည်းတွေ့ရတယ်လည်းဘယ်လိုပဲဘယ်လိုစားတော့ဒီမစားတာရကြီးမများဘူးနော်အဲ့တော့တော်ရတာတော့မေဘူးမချောင်းဘိုးကမချောင်းနဲ့နော်အကျိတာတိုက်ဖို့ဝင်လိုက်ကြနော်ပြိတာတိုက်ဖို့ဝင်လိုက်ကြတာတရားလည်းပဲဒါတကယ်ဆရာကြီးတွေဆိုလို့ချင်းထွန်းလေးကိုရောက်သွားတာပဲနော်အစားတော့ဒီတဲ့ဆုံးမတခါတစ်သလုံးဆုံးမကြွားတဲ့ဆရာတော်ကြီးတွေနော်ဒါရပါရဲ့နောက်ဆုံးနောက်ဆုံးချိန်ပြီးအောင်တဲ့တစ်သလုံးဆုံးမကြွားတဲ့ဆရာတော်ကြီးတွေပြင်နာပိတ်တယ်မလိုက်တဲ့ဆရာတော်ကြီးတွေ ငွေတွေကြားနေတဲ့လူတော်ကနေပြီးတော့မှဗာတရားလုပ်တော့တဲ့ဆရာတော်ကြီးတွေတဲ့နော်ပူလည်းမကြောက်အေးလည်းမကြောက်ဘေးလည်းမကြောက်တခါလေရာသူတို့လည်းဘယ်လိုရာသူတွေနေနေအားထုတ်တဲ့ဆရာတော်ကြီးတွေတဲ့နော်ထားရတဲ့တခါအားကြကြရပဲဒါမှမဟုတ်ဘုန်းကြီးယောဂီမအိတ်တဲ့တွေကြောင့်လည်းဒါတော့ဒီပေါ်ဘုန်းကြီးယောဂီဘာကြောင့်တရားမရတာလဲပြိတ္တာသူပြောတာဟုတ်နော်ဓမ္မောင်းနဲ့မှထိုင်နေသံဃာလေးနဲ့ထိုင်နေတော့တော့ရတာသာဝရဲသူနဲ့သမင်းချက်ပြုတ်ပြတာစားရဲနော် ဒါရဲသရမယုတ်တွေဆိုတော့ဒုက္ခနဲ့ဒုက္ခလည်းဆိုတော့ကောင်းမှလည်းမသိဘူးနိုင်ထားလိုက်ပြင်လိုက်တော့အာသာအာရုံနေတာတဲ့ဒုက္ခလည်းကောင်းမှမသိနော်ပြင်လိုက်ချွေလိုက်ပြောင်းလိုက်အဲ့တော့ဓမ္မထဲမှာကျမ်းသာသာနိုင်ရတယ်ဒီရလည်းအသင့်ဒီရလည်းအသင့်သူများချက်ပြုတ်တွေကအသင့်တဲ့အဲ့တော့အသင့်နဲ့အသင့်နဲ့ညားနေပြီးတော့ဒါရဲဒုက္ခတွေပြိတ္တာတွေမာမာနတွေလည်းဘာမှမသိပဲဘူးတဲ့နော်မသိတော့ပြန်သွားတော့ကြတော့ပါလို့ပြန်သွားတော့ကြတယ်ပြိတ္တာတွေလည်းလည်းနိုင်ဖြစ်နေတာဒီမှာတော့ ဒီလိုပဲပေါ့နော်အဲမင်းတို့ကဇာတိတစ်ပါးလာပြီးအားလုံးတော့နော်ဇာတိတစ်ပါးအားလုံးတော့ဇာတိရဲ့တရားအတိုင်းတာစကားတွေပြောတာပြောတာပါအဆောက်ပါလိစကားတွေပြောလိုက်တာတဲ့စကားတွေလည်းပေါ်တာဟုတ်အဲ့မှာတရားတွေလည်းပြောတရားလည်းကောင်းဘူးလို့ပြောလာကြတယ်ဒီလိုပဲတရားတွေဒါပဲရှောက်ပဲရှောက်တယ်သူလည်းဟောရတာခေါင်းခေါင်းမှတော့တော့သဘောပေါက်သွားတယ်ဇာတိတော့မလို့ဘူးတင်နေဟာရမယ်ဇာတိပေါ့ ။ဒါသာရရန်တရားတွေအားထုတ်ဘူးသလား။အားထုတ်ဘူးတယ်ကြာရန်ဆိုတော့မာသီနဲ့အားထုတ်လိုက်တာ။အားထုတ်တယ်ကြောင်းလို့လည်းလည်းပြီးတော့တရားလေးတွေကြောင်းပြီးအားထုတ်တာဗျာ။ဒါကလည်း၃လ၊၂လ၊၃လပြီးသွားနေတာပဲဗျာတဲ့ပြီးတော့သွားလိုက်တော့ဒါနဲ့ဇာတိလို့တရားတယ်တော့ဇာတိကိလေသာတွေဘလောက်ရော့သွားတော့အဲ့တော့ဆိုနိုင်ရင်ဆရာလေးဝတ်တာ။ဇာတိကိလေသာတွေဘလောက်ရော့သွားတော့တဲ့ညီမဆရာလေးပြီးတော့တော့သွားတယ်ဖြေ။ဒီမှာမိတဲ့ဘက်ကိုတော့သွားလို့ဖြေတော့ဖြေပါလို့ သူသာရောလည်းရောဘာလို့ပြောလည်းမရောဘူးလေပြောရင်မရောရတာကိစ္စမရှိပါဘူးဖြစ်တာပဲဖြေပါတော့ဘလို့ဖြေလဲဆိုတော့ရှင်ဘုရားတဲ့ဒီလိုတရားမပြီးတဲ့ပြီးတဲ့အိမ်ပြန်သွားတယ်အိမ်ကပုဂ္ဂိုလ်ကြီးကပြောတယ်အရင်ဒီကောင်တော်ကပြောတယ်ကြီးရတယ်တရားလည်းတရားတွေကကြားလာတယ်တွေ့တာနှစ်ဆဘူဘူများလာတယ်လို့ပြောတာတဲ့သူများလည်းပြုံးရတယ်နော်တရားတွေကပြန်လာတဲ့ဇာတ်လမ်းမှာအေးကျန်တဲ့ကိလေသာနှစ်ဆဘူများတယ်လို့ပြောအိမ်သူအိမ်သားတွေကပြောရတယ်ဗျာအိမ်သူအိမ်သားတွေကပြောတယ်သူကတော့သူကတော့ ဖြစ်တယ်လို့ဝန်ခံတာမဟုတ်ဘူးနော်အင်းသူအင်းသားတွေကပြောတာတဲ့ပြီးတော့အင်းပြန်သွားရင်ကျရကပြန်လာကြီးကြီးလေးလာတယ်အင်းကျရကပြန်လာတိုင်းတွေ့လာရင်နှစ်ဆတိုးလာလို့ပြောရတယ်ဗျာပါတယ်သမဆရာလေးတွေကလည်းဘုံနဲ့စိတ်ကကြောက်ဆုံးပါရဲ့ကျွမ်းမဲတော့မြတ်တရားတိုင်းပြန်လာလို့တွေ့လာရင်နှစ်ဆတိုးရင်ရှင်များတွေကစိတ်ကကြောက်ပါပြီနော်ပြောရတယ်အဲ့တော့ကိလေသာလို့နားမလည်လို့လည်းတကူကြီးရှိတာနော်ကိလေသာလို့နားမလည်တဲ့ဘုံကြီးကအဲ့ကိလေသာကို ဘယ်လိုဘုရားမှာလို့မသိရလို့လဲတဘုံကြီးကြီးတယ်နော်ကိရိတာကိုကိရိတာလို့နားမလည်တော့မာနကိုမာနနဲ့လည်းဒါပဲအတော်တော့ရှင်းတာပဲမာနကိုမာနနဲ့လည်းသိရင်တော့ဘယ်လိုရမှာပဲဘုန်းကြီးတို့စာတတ်တာပဲအဲမာနမာနနဲ့လည်းမသိတော့မာနဘယ်လိုမရဘူးနော်ကျိုးစာတွေစာတတ်တာပဲလေသာဝတိကိရိတာကြောင့်ကောင်းသိတာပဲအကုသိုလ်ကြောင့်ကောင်းသိတာပဲမာနဖြစ်နေတာမာနဖြစ်မှမသိတော့ဘယ်ပြဘူးဒေါသဖြစ်နေတာလည်းဒေါသဖြစ်နေတာရှင်းမှမသိတော့ဒါကိုသူက ကိုယ့်ရဲ့ဘဝတစ်ခုရဲ့အစိတ်ပိုင်းလို့ထင်တာကိုဒါသာဖြင့်တဲမကွာရမယ်ကွာကျန်တဲ့ပြောလိုက်မယ်ကွာဒါနဲ့စိတ်ပိုင်းတစ်ခုလို့လက်ခံတယ်ဒေါသဘယ်မှမသိဘူးဟောလောဘဖြစ်နေရတယ်ပဲလောဘဖြစ်တာကိုကိုလောဘတွေဖြစ်နေတာလားလို့နော်ဒါတော့ကကြည်တတ်မှာကိုနော်ကြည်တတ်မှာလောဘဖြစ်နေတယ်လောဘတွေဖြစ်နေမှသိရမှာဒေါသဖြစ်နေဒေါသတွေဖြစ်နေမာနဖြစ်မာနဖြစ်မှသိရမှာစိတ်တွေပြင်းနေစိတ်တွေပြင်းနေလို့သိရမှာစိတ်တွေဆင်းရဲနေစိတ်တွေဆင်းရဲနေလို့သိရမှာဒီလိုသိမှာ ပါရမီပါတယ်လို့ခေါ်တာအဲ့လိုသိမှလည်းပဲရှုနိုင်မှရှုနိုင်မှလည်းပဲဒီကိလေသာတွေကပါမှပါမှလည်းပဲခန္ဓာတဏ္ဍာရိယမလို့ခေါ်တဲ့အမြဲမြဲရာဖြစ်တဲ့ဘယ်ကိုနိဗ္ဗာန်ကိုရောက်မှာတဲ့ဒါမှရောက်မှာအဲ့လိုမှကိလေသာမမြင်ဘူးမသိဘူးမတွေ့ဘူးဒီလိုမှကိလေသာနဲ့ကိုယ်နဲ့လည်းမိတ်ဆွေဖြစ်နေတယ်နော်ဒီကိလေသာတွေကိလေသာလည်းဒီသိတော်လည်းပဲဘယ်အောင်လို့မသိဘူးဆိုရင်နော်ခဏပြောဆိုအဓိမာနကြောင့်ဒီလိုလည်းပဲရရပြီးလို့သင်္ခါရီ အဲဒီတို့ကလည်းဉာဏ်မရှိလို့မို့ဒါလည်းမသိတာလေးအမျိုးမျိုးပေါ့တဲ့ဒီလိုနဲ့ပဲသွားနေလို့ရှင်တော့ခဏဒီနေ့ပြောတဲ့ကိလန်သုံးမျိုးထဲမှာပေါ့နော်တချို့ကရသော်ဘုရားကိုပူးမြော်ပြီးဖြစ်စေရှိဖြစ်စေတရားတော်ကိုကြားနာပြီးတရားတော်ကိုဖြစ်စေတဲ့တရားမရနိုင်တဲ့ပုဂ္ဂိုလ်ကတစ်မျိုးတဲ့ရသော်ဘုရားကိုနော်ရသော်ဘုရားကိုမဘူးတရားတွေဖြစ်စေတဲ့ဘူးတရားတွေဖြစ်စေတရားမနာတွေဖြစ်စေ တရားရနိုင်တဲ့ပုဂ္ဂိုလ်ကတစ်မျိုးတဲ့နော်တရားကိုဘူးတွေ့ပြီးတော့တရားကိုကြားနာမှတရားရတဲ့ပုဂ္ဂိုလ်ကတစ်မျိုးတဲ့ဒီကိုခေါ်တာဘုဘဘုကမတွေ့ကိုတွေ့ရမှာတရားကိုအထုရမှာအဲ့လိုပုဂ္ဂိုလ်အကြောင်းပြုလို့ရှင်ဘုရားတို့ကတော့အားလုံးကိုဟောပေးလိုက်တာတဲ့နော်အဲ့ဒီလိုပုဂ္ဂိုလ်ကတရားကိုကြားနာမှတရားကိုအားထုတ်မှရမှာရကိုရမှာအဲ့ဒီပုဂ္ဂိုလ်ကြောင့်ပြုပြီးတော့အကုန်ဟောလိုက်တာပေါ့။များတဲ့ပုဂ္ဂိုလ်လည်းပါရမီမရှိတော့။နော်အာရုံဒီဒီမာရုံဒီဒီဒီ ရလို့မရတော့ဘူးတဲ့ဒါတော့ပါရမီမရှိလို့ပေါ့တဲ့နော်ဒါလို့ဘုန်းကြီးယောဂီများတရားတွေကတကယ်ပါရမီရှိရင်နိုင်ပိုင်းနဲ့လည်းရနိုင်တာတဲ့နော်ရပိုင်းနဲ့လည်းရနိုင်တာလာပိုင်းနဲ့လည်းရနိုင်တာတဲ့နော်ဒါနဲ့ရနိုင်တာတဲ့နော်အဲ့ဒါအားလို့ရှင်တော့လည်းပဲလည်းရနိုင်တာပေါ့ရင်ကဘုန်းလည်းရနိုင်တာဆက်နေလည်းရနိုင်တာဒါတော့တွေ့ပါရမီမှာမူတည်ပြီးတော့နော်အလုံးဝကိုများနေတဲ့ဘုရားပါဠိတော်ဗရဗရမလို့ခေါ်ပါတယ် ရပရမဆိုတာကတော့ပါရမီကိုမပါလို့မရနိုင်တဲ့ပုဂ္ဂိုလ်တဲ့။ကြောင်းလည်းကတ်တဲ့ပုဂ္ဂိုလ်ပေါ့။အဆညာပုဂ္ဂိုလ်ပေါ့။အဆညာပုဂ္ဂိုလ်ဖြစ်သွားတာနော်။ဆညာပုဂ္ဂိုလ်ဖြစ်တော့ဘုန်းတို့ယောဂီများတဲ့နော်။ဒီကအရုတော့ရှင်ပြတဲ့တရားတွေဟောပေးတဲ့တရားတွေသိပြီးတယ်။ကာမိရုပလည်းဓမ္မနဲ့လည်းပြည့်စုံနေတာ။ယင်ကြီးလည်းပြည့်စုံနေတာ၊သွန်လူချင်းလည်းပြည့်စုံနေတာ။ဘာလို့လဲ။နော်။ဘာလို့လဲကိုကိုကိုကိလေသာကိုကြည့်တတ်ပြီးတော့လောက်တတ်ပြီးတော့နော် ပါရမီလည်းတွဲမကြနဲ့ပါရမီကကိုလုံးလို့ယူရတာငါမှဘာတွေလို့နေကြတယ်နော်ဒီအတွေ့အမှတ်တွေလို့နေသေးတာလားဘောနာပိဏမဟုတ်လို့နေသေးတာလားနော်အတွေ့အကြုံနေသေးတာလားအဟုတ်ကြီးကြီးကြီးနေတာကြားနေသေးတာလားဒါတွေကြည့်ပြီးတော့ရအောင်ပေါ့ယူနိုင်လို့ရှိရင်တော့နော်ရှင်ပြလို့သာသနာ့ကိုတွေ့လို့တွေ့ကြတဲ့အခါမှာသာသနာ့ကိုတွေ့ကြလို့နှက်ပြီးတော့တဲ့ရှင်ပြကိုလည်းပဲဟောပြောပြရတော့တဲ့နော် ဟောပြောပြီးမှရမယ်ပုဂ္ဂိုလ်တွေတရားတော်မှာရမယ်ပုဂ္ဂိုလ်တွေတွေ့တဲ့နောက်ဆုံးပြောင်းတဲ့အကျိုးရှိယောဂိနာလည်းအကျိုးရှိပြီးတော့သာသနာ့ရဲ့တွေ့ကြလို့လက်ပြီးလို့ဒီနေ့တရားကိုကြားနာပြီးတော့နော်ဒီလိုမြတ်သေးတဲ့တရားတွေမသိသေးတဲ့တရားတွေမြောက်သေးတဲ့တရားတွေဓမ္မမသိသေးတဲ့တရားတွေဓမ္မပြုနိုင်အောင်သိနိုင်အောင်ရနိုင်အောင်တဲ့ကျူစာအားထုတ်နိုင်ကြပါစေလို့တိုက်တွန်းမယ်ဒီမှာပဲကိလနာသုတ်ဆင်ကြလို့ဒီမှာပဲဒီခုချုပ်ပါလိမ့်အာသာ